2022ခုနှစ်နိုဝင်ဘာလ9ရက်စနေနေ့ညနေပိုင်းသဘောတရားရဲ့အပိုင်း300ခုသုံးချခြင်းလားမြပဋ္ဌံအပိုင်း38ကာမပစ္စည်းအပိုင်းနှစ်ဒီနေ့ကာမပစ္စည်းကိုဆက်လက်လေ့လာကြမယ်။နေရကာမပစ္စည်းလေးအကြောင်းပါဠိတော်လေးပြန်ကြည့်မယ်နော်။ပါဠိတော်လေးနဲ့ဘုန်းကြီးတို့ နိုင်ရှင်နိုင်ရှင်ကြည့်တော့ပါဠိတော်မှာကကျတော့ကုသလကုသလကမ္မံဝိပါကနာခန္ဓာနံကတ္တသသာရူပနံကမ္မပစ္စေနာပစ္စယောဒါကနာနဲ့ခတိကကမ္မပစ္စည်းကိုရည်ဝဲပါတယ်။နောက်စေတနာစေတနာကအကြောင်းတရား စေရနာဆိုဒီလောက်နဲ့ရှာမယ်နော်သံယုတ်တကနံခန္ဓာနံသံယုတ်တကနံဓမ္မနံပေါ့တန်သမုဋ္ဌာနာနိသာဘာနံဒါအကျိုးတရားတွေအဲ့ဒီနှစ်ခုကတော့ခွဲရုပ်လိုက်ရပါတယ်သံယုတ်တကနံဓမ္မနံဒီမှာခဏရလိုက်ရတန်သမုဋ္ဌာနာနိသာရူပနံကမ္မပစ္စေနာပစ္စယော ဒီပဋ္ဌာန်းပစ္စည်းသင်တဲ့ကကြအကြောင်းအကျိုးလေးတွေကြွယ်အောင်ရုပ်စီကျင်တော့ဗောနော်ပရမဘက်ကကုသလကုသလကမ္မံအဲ့ဒီလောက်ဒီဖြာအဲ့ဒါအကြောင်းဝိပါကနာခန္ဓာနာအဲ့ဒီကမ္မနဲ့ဝိပါကနာတွားတွဲမရှိပါဘူးနော်ကုသလကုသလကမ္မံဝိပါကနာခန္ဓာနာအဲ့ဒါဆိုလုံးလုံးလွဲသွားကုသလကုသလကမ္မံဒီမှာခဏရဒါကုသကံအကုသကံအကြောင်း ကြောင့်တရားတွေဒီကုသိုလ်ကံတွေအကုသိုလ်ကံတွေလောက်တဲ့အတွက်ဘုန်းကြီးတို့တွေဝိပါကနာခန္ဓာနံကိုပြုလုပ်တာကုသိုလ်ကံအကုသိုလ်ကံလို့တော့ကုသိုလ်ကံဆိုရင်ကုသိုလ်ပရိသဏီနဲ့နေပေါ့အကုသိုလ်ကံတော့အကုသိုလ်ပရိသဏီနဲ့နေရတော့ပရိသဏီတူကမ္မဇာယုတ်ကတ္တဒါသရူပံကမ္မဇာယုတ်တွေနဲ့ဖြစ်ပေါ်လာကတ္တဒါသရူပနံဒါကြိုတရားတွေ ကမ္မပစ္စေနာပစ္စယော ကမ္မပစ္စယတတ္တိဖြင့်ကျေစုပြုတယ်။အောက်ပိုင်းဒုတိယပုဒ်ကြတော့သဟဇာတကမ္မပစ္စည်းခေါ်တယ်။စေရနာစေရနာတစ်ခုနော်။အဲ့ဒါလေးကိုယ်ရမှတ်တာ။သဟဇာတကမ္မသဟဇာတကံဒီလိုပဲ။စေရနာကအကြောင်းဒါလေးအဲ့ဒီဟာမှရရနိုင်မယ် တချို့ကြတော့ဟိုလာရုပ်ဖတ်ကောင်စေရနာတံပြုတ်တကအနန္ဓမ္မနာအဲ့ဒီတရားသွားဘုန်းကြီးတွေပါအောင်ပေါ့ဒီလိုရွတ်ကြနားထောင်လို့တော့ကောင်းတယ်ပေါ့ဒါပေမဲ့လို့အကျိုးအကြောင်းမကွဲဘူးအဲ့ရပဲဒီအောင်ဘုန်းကြီးတို့ကအကျိုးများလဲဆိုတကယ်ဝိပဿနာကျင့်တဲ့ခါကျရင်အကြောင်းအကျိုးကွဲအောင်ကျင့်တဲ့ပစ္စပရိကဉာဏ်ဆိုရှိတယ် ပထမဆုံးဉာဏ်ကနာဘာရိပပရိစေကဉာဏ်ရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ကြည့်ရဒုတိယကြဒီရုပ်တဘာဝနာမ်တဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်ပုံကိုမြင်အောင်ကြည့်ရစေတနာအကြောင်းဉာဏ်နဲ့စေနာနဲ့တူဖြစ်တဲ့စိတ်စေတသိက်တွေစေစားယုံတွေဒါတွေကြအကျိုးပေါ့။အဲတော့စေတနာဒါအကြောင်းတရား တံပြုတ်တကနာဓမ္မနံဒါကျိုးတရားစေတနာဆိုခဏရက်ကိုရအောင်နော်ဒါတပုတ်တံပြုတ်တကနာဓမ္မနံဒါကျိုးတရားတံသမုဋ္ဌာနာနိသာရူပနံကာမပစ္စေနာပစ္စယောအဲတော့ဒီမှာမိတ်သွားတာကကံနဲ့စေတနာနော်ဒါလေးများသောအားဖြင့် တူတဲ့သဘောကိုသိတယ်ပေါ့နော်။ကွဲတဲ့သဘောလေးတွေတော့တော်တော်များများကမသိဘူး။ဒီနေ့အဲ့ဒီနည်းနည်းကွဲရလေးတွေပြောခြင်းလို့ဓမ္မကမ္မပစ္စည်းကဗြဟ္မာပိုင်းမှာပါဟောတာလဲဆိုဒါနာနဂရိယကမ္မရည်ရွယ်ပြီးဟောတယ်ကုသလကုသလကမ္မကနာနဂရိယကမ္မကိုရည်ရွယ်ဟောတယ်လို့မှတ်ထားပါဒုတိယပိုင်းမှာじゃစေရနာဒါကကြပါလေသာဇာတကမ္မပြီးတော့ဒီမှာဘုရားဟောတော်တာက နာနဂရိယကမ္မကကုသကံအကုသကံဟောတယ်ဒါသာတကမ္မကျစေတနာလို့ဟောတော့တော့ကမ္မပစ္စည်းအကြီးလို့နှစ်မျိုးဟောထားတယ်ကံနဲ့စေတနာဒီလိုနှစ်မျိုးခွဲခြားဟောတာဒီတော့ခြားစီလားတူတူပဲလားတူတူဆိုတဲ့သဘောမျိုးပေါ့နော်ဒါတော့စေတနာဘိကွေကမ္မဝရာမိစေတနာကံပဲလို့ဘုရားမနေ့ကဘုန်းကြီးပြောခဲ့တယ် အဲ့ဒီလိုတာမန်ကြီးတော့တူတယ်လို့တကယ်တကယ်ကြရင်တော့သဘောတရားနည်းနည်းကွဲတယ်ပေါ့နော်ဆိုပါတော့စေတနာနဲ့ကံစေတနာဖြစ်တိုင်းကံမမြောက်ပါဘူးစေတနာတော့ဖြစ်တယ်သူတို့ကံမြောက်ချင်မှမြောက်တာကံမမြောက်ရင်အဲ့ဒီစေတနာကပရိသန်နဲ့ကြုံမပေးနိုင်ဘူးဒီအကြောင်းအရာလေးခွန်ယူဒီနေ့ပြောဖို့ပါပဲဟုတ် ဒီမှတ်စုလေးလည်းဘုန်းကြီးတို့နောက်ပိုင်းဒီနေ့မှထုတ်တဲ့ခါကျဟိုကလည်းမရိုက်အားတာပါမှာပေါ့နော်။อืมအဲဒီဟာလေးလည်းပြောပါမယ်။ဒီတော့ဒီကံနဲ့စေတနာလေးကွဲပုံလေးနည်းနည်းကွာခြားပုံလေးနော်စေတနာရှိတိုင်းကံမမြစေတနာဖြစ်တိုင်းပေါ့ဟိုစေကိုထားတဲ့စေတနာတခြားဖြစ်သွားတဲ့အကျိုးသက်ရောက်မှုကတခြားဒါကြောင့်မို့စေတနာဖြစ်တိုင်းကံမမြောက်ဘူးဆိုတာကိုပြောချင်တာ ဒီလိုအဲ့ဒါတွေသိဖို့ဆိုရင်ဘုန်းတို့ပါဘုန်းကြီးတို့ပါသိရမလဲသံဃာနာတင်တဲ့သမိုင်းကြောင်းလေးတွေသိရတော့မယ်သံဃာနာတင်တဲ့သမိုင်းကြောင်းမှာဘုန်းကြီးတို့ပထမသံဃာနာတင်လာကြတော့မြတ်စွာဘုရားပြိဋိဘဆန်တော်မူပြီးလေးလကြာတဲ့အခါရာဇကြုံမျိုးပေါ့နော်ပြိမိတာတော့တိုင်းပြီးဇာတတလို့တိုင်းပြီးပေါ့ဇာတတမင်းဟာသူ့ဖေ လောက်ကြံတပ်ဖြတ်ပြီးတော့ထိနှံယူခဲ့တယ်အဲ့ဒါလေးနဲ့နောင်နာတောင်ကတွေဖြစ်နောက်ဆုံးဖရာနဲ့တွေ့သမယဗလတုတ်ဈာနာကျင့်သုံးတဲ့အခါကျသာရတော်မှာလုံးဝတက်ဝင်ယုံကြည်သွားတယ်ဒါပေမဲ့အဖတ်တတ်တဲ့ကံကြောင့်ဘူးသူဟာပါရမီပြီးခဲ့တယ်နော်ရှိတယ်နော်ဟုတ်လားဒါပေမဲ့လို့ဖတ်တတ်တဲ့ကံကြောင့်ဘူးသူမညာဘုံညာကလည်းလွဲချောသွား အဲ့ဒီဇာတတမင်းဟာတာမညာဖလားတော့နာပြည့်နေနောက်ပိုင်းမှာဘုရားတရားပေါ်မှာသိကြည်ညိုပါတယ်။ကြောင့်ဘုရားရှင်ပြိဋိနိဗ္ဗာန်စံတော်ပြပြီးလေးလကြာတဲ့ခါမှာရာဇဂိုမြို့အဲ့ဒီမှာဇာတတမင်းကိုအမိပြုပြီးတော့တာနာပြုတယ်ဆိုတာဒီမင်းလိုပါလို့ ਨੇ ထောက်ပံ့ရမှာလုံနိုင်တာ။ဘာဖြစ်လဲတန်ခါပေါင်းများစွာစုစည်းဖို့လိုတယ်။ဒီတန်ခါတွေစွမ်းတင်ခါကြောင်းစီပစ္စည်းလေးပါ။ မပင်ပန်းရဖို့လိုတယ်အဲ့တော့အဲ့ဒီမင်းကိုမိပြုပြီးတော့မှ ရှင်မာကတ္တဝမှုရှိတဲ့ယဟန္တာ900တန်ခါးနာတင်ခဲ့ပါတယ်ရှင်မာကအဲ့ဒီတော့တကယ်ပုဂ္ဂိုလ်တွေရှိသေးတော့ဣတရေရပုဂ္ဂိုလ်တွေအများကြီးရှိရှင်မာကတ္တဝကဥဆောင်ပုဂ္ဂိုလ်ပေါ့ရှင်မာကတ္တဝမေးမြန်းတဲ့ပုဂ္ဂိုလ်ဝိနည်းနဲ့ပတ်သက်ကြရှင်ဥပါလိကဝိနည်းရမှာဣတရေရတော့ မေးတာတော့ရှင်မကပ္ပမေးတယ်ဖြေတာကရှင်ဥပါလိယဖြေတယ်သုတ်တန်နဲ့ပြီးတော့မှမှာကြတော့ဘုန်းကြီးတို့ရှင်အာနန္ဒာဖြေတယ်ရှင်အာနန္ဒာကဘုန်းကြီးတို့ဒီသံဃနာတင်မဲ့ညလောက်မှာမှဟုတ်လားနေ့ဖြစ်ဟာမနေ့ဆိုရင်သံဃနာတင်မဲ့ဒီနေ့ညလောက်မှာမှသူကရဟန္တာဖြစ်တာဒါကြောင့်ရဟန္တာ900လို့ပြောတာသူကအိမ်မှာဖြစ်မဖြစ်မနေစ조사ပန်းသာကျင့်တော့ ကျန်တဲ့သောတာပန်ဖြစ်နေသူကိုသံဃာနာတင်ဖို့ယူရတာယူရနေပြီးတော့ဟုတ်လားယန္နာချင်းချင်းဟုတ်လားသူ့ကိုတတိပေးတဲ့အနေနဲ့ပြောဆိုတော့အေးတို့ထဲမှာကိလေသာညှိနှိုင်းရှိတဲ့ပုံကိုယ်လေးရှိသေးတယ်ဗာညာပေါ့လေဒီတော့ရှင်အနန္ဒစဉ်းစားတာဟောသူယန္နာမဖြစ်တာဆိုသူပဲရှိတာကျန်တဲ့ပုံကတကယ်ပုံကိုယ်သူကြီးပရိသမီတာ၄ပါးဘင်း၆ပါးနဲ့ရတဲ့ပုံကိုယ်သူပဲမရလား အဲ့တော့စူးစမ်းမှာပဲဘုရားလည်းမိတ်သွားတာသင်ကပါရမီတူရှိတဲ့ပုဂ္ဂိုလ်တကယ်စူးစမ်းတော့ရတယ်အဲ့မှာတညာလုံးအထောက်တာပဲအတုတ်တကဓမ္မစဉ္ညာရှောက်မှတ်တယ်နော်အဲ့တော့မှတ်ထားဦးဒီမှာစဉ္ညာရှောက်မှတ်တဲ့ချိန်မှာတမာရီသိအားကောင်းနေတဲ့သဘောရှိပါတယ်စဉ္ညာရှောက်မှတ်ပြီမလို့ဟုတ်လားဓမ္မယံဒီတဲ့အဲ့လိုပေါ့လေတော်တော်လေးညင်းနေလာဒီတရားမရဘူးတရားမရတဲ့ခါကျအိမ်မှာခန္ဓာကိုယ်လည်းပင်ပန်းတာလည်းပါမှာပေါ့လေ နေတော့အေးရတယ်လျောင်းပြီးမှတ်မယ်ဆိုတဲ့အနေနဲ့မတ္တရီနဲ့ဆက်လက်မှတ်ရင်းနဲ့မှိုင်းလျောင်းရင်းနဲ့မှတ်မယ်စေကူးနဲ့အေးရပေါ့လျောင်းချတဲ့ချင်းခြေတော်ကလည်းအလွတ်ကောင်းကလည်းဥကောင်းကလည်းဘောင်းမထိခင်ကြားမှာပဲရှုမှတ်ရင်လည်းရနာဖြစ်တယ်အဲကြိုးစားရင် ချိန်မြေဖြစ်တယ်ဆိုပါမီလူရှိတဲ့ပုံကျန်တဲ့ပုံကိုယ်တွေလည်းဒါဘုန်းကြီးကအဲ့လိုတလဲစမှတ်နိုင်တော့ရနိုင်တော့ဒါတော့ဗြဟ္မတန်ခိုင်းတာတင်တယ်အဲ့လိုတင်တယ်လို့မှတ်ပါ နောက်မြတ်စွာဘုရားပြိဋိဘံဆံတော်မူပြီးနှစ်ပေါင်းတရာကြာတဲ့အခါကျဝိသာလီမြို့ဝိသာလီပြည်ဝိသာလီမြို့ကာလာတော်မှာမင်းကိုမိပြုပြီးတော့ရှင်ယတ္တအဲ့မှာဒီပိကပရိသမီတဗတ္တအမှုရှင်ယတ္တမှုရေရဟန္တာ900ဘုရားရှင်ပြိဋိဘံဆံတော်ဘုရားထဲမှာရဟန္တာ900နဲ့ဘုရားဟောတဲ့တရားတွေတန်ခါနာတင်နေဆိုတော့ဘုရားဟောတရားတွေကိုပြန်ပြီးတော့ ဝိနည်းဝိရိလိုက်တောက်တန်တောက်တန်လိုက်ပြီးတော့မှပဲအဲ့ဒီလိုသူအစုနဲ့သူခွဲပြီးတော့မှတ်တမ်းတင်လာပါရှင်တို့ကတော့တတိသမารီတွေကဒါအကောင်တော့ယာနာပုဂ္ဂိုလ်တွေလည်းဖြစ်တော့အကောင်ဆောင်ထားကြနှစ်ပေါင်းဘုရားရှင်ပြိဋိနိဗ္ဗာန်စပြီးနှစ်ပေါင်းတရာကြာတဲ့ခါမှာဒုတိယအကြိမ်ပြိဋိအတန်ဂိုင်းနာတင်တယ်ဒီမှာလည်းတိဝိကတကပရိသမိတာပတ္တယဟန္တာတွေကြီးတယ်ပဲယဟန္တာ900 သံဃာနာတင်ပါတယ်။နောက်တတိယကျင့်ခုပြောချင်တာကတော့တတိယကျင့်သံဃာနာတင်တဲ့အကြောင်းပါ။မြတ်စွာဘုရားပရိနိဗ္ဗာန်ဆံတော်မူပြီးတော့နှစ်ပေါင်း235နှစ်ရောက်တဲ့ခါကျပါတိတိမြို့ပါတိတိပုတ်ကြီးဆိုအိန္ဒိယပါ။ဣရိဓမ္မသောကမင်းကြီးအမိပြုပြီးတော့ရှင်မမောဂလိဗုဒ္ဓတေတာမထေရပူရှိတဲ့ယဟန္တာတစ်ထောင်သံဃာနာတင်တယ်။ဒီသံဃာနာတင်တဲ့တမန်ကျောင်းလေး နည်းနည်းပြောချင်တော့ပါ။ဘာဖြစ်လို့ပြောလဲဆိုမှတ်သားစရာကောင်းရှိရှိရရဟန္တာရှင်မြတ်တွေဒုတိယသံဃာနာတင်ပြီးတဲ့ချိန်သံဃာတင်တဲ့မထေမြတ်တွေဟာနောက်အနာဂတ်သံဃာကိုဘယ်လိုဖြစ်မလဲသူတို့ကတော့တကယ်ကိုဘိညာဉ်တကိုးတွေနဲ့တိတမိတာလေးပါဘိညာဉ်6ပါးဒါမျိုးတွေနဲ့ရ ဒါတွေပြီးဆုံးတဲ့ပုံကိုယ်တွေကိုဟုတ်လားသူတို့ကပရမနာတန်တန်ခါနာနေတဲ့ဒုတိယတန်ခါနာဒီလိုကြည်ကြည်ပြီးတော့နောက်အနာဂတ်မှာဆက်လက်ပြီးတိုးတင်ပြီးတော့ပြုလုပ်သွားတာတွေတွေ့ရတော့ဒုတိယတန်ခါနာတင်ပြီးတဲ့ချိန်မှာတန်ခါတင်မထင်မြတ်တရားနောက်အနာဂတ်တန်နာမှာအန္တရာယ်တွေကိုကြိုတင်အန္တရာယ်တွေကိုကြိုတင်ပြီးတော့ဉာဏ်မျက်စိနဲ့ကြည့်တဲ့အခါမှာဟောနောက်ပေါင်းနောက်နှစ်တရာခြားတဲ့အခါမြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံပြီး နှစ်တရားမှာသူတို့ကတတိဒုတိယသံဃာနာ တင်တယ်အဲ့ဒီကနေနောက်ဆက်ပြီးမျှော်ကြည့်တော့ဗောသူတို့ကတကယ်ကိုဘိညာဉ်တွေကလည်းရထားတော့ဩနောက်နှစ်ပေါင်းတရာကျော်ကြာတဲ့ခါမှာပါဠိလိပုတ်ပြီးမှာဓမ္မတောကမင်းဒီဓမ္မတောကမင်းလို့လည်းခေါ်ပါတယ်အဲသူမင်းအုပ်ဆိုးလိုက်မယ်ဒီအိန္ဒိယမှာအဲ့မှာသူ သာသနာတော်စောက်ရှောက်တဲ့ခါကျသာသနာကစီပင်ထွန်းကားလိုက် စီပင်ထွန်းကားတဲ့အခါကျတခြားဘာသာတွေကပုဂ္ဂိုလ်တွေကဆောက်ရှောက်မှုနေတဲ့အခါကျတော့သူတို့လာလာပါနာမည်လို့ပါလို့ခွင့်ရည်တွေနော်နဲလားနဲလားဘာဖြစ်လဲဆိုဗုဒ္ဓသာနာတွေဝင်ရဟန်းပြုရဟန်းပြုပြီးတော့ဘာလို့သူတို့ယူဆတွေနဲ့တဖြည်းဖြည်းသွတ်သွင်းပြီးသာနာဖြစ်ကြတယ်ဟောဒီကိမှလည်းကြုံတယ်နော်ချိုးပုံကိုယ်တွေဒါလေးတော့တတိထားမယ် ဘုန်းကြီးတို့သင်္นานပဲဖြစ်ဖြစ်စာအုပ်ပဲဖြစ်ဖြစ်ရေးတဲ့စာဟောတဲ့တရားပေါ့သူကကြံ့ညွန့်ပေးနေရအဲ့လိုမှမဟုတ်ပဲနဲ့ဘုန်းကြီးတို့ဒီမှာတွေ့ပါတယ်ဘယ်တော့ကဟိုမေတ္တာနန္ဒစင်တဲ့အကြောင်းနေစာတွေကိုကုကူပြီးတော့သူတို့ပဲတွေကလိုက်ဖြန့်ရေးတဲ့ဘုန်းကြီးနာမည်မပါဘူးဘုန်းကြီးနောက်ပိုင်းသိပါတယ်ဒါနာမည်မပြောချင်ပါဘူး အဲ့ဒါနဲ့ဘုန်းကြီးကတော့အမိုက်ပုံးနဲ့ပဲကုန်ထည့်ပြလိုက်သူကအမားတွေမှန်ရင်လည်းရောပြီးတော့သူတို့ရဲ့အယူဝါဒတွေထည့်တယ်ဗျအဲ့ဒါမျိုးတွေအဲ့ဒါကြောင့်ကိုကတချို့ကြပြောပါတယ်နော်အာကိုကမှန်တာပဲယူမှာမှားတာဆိုတို့ကလက်မခံဘူးအဲ့လိုမျိုးအဲ့လိုနာမည်သူတို့ကအပြောကောင်းတာအဲ့လိုပေါ့အဲ့လိုပြောအားတဲ့မှန်နေရကိုမှမှမသိနိုင်ပါဘူးတကယ်ဟိုပရိယတိတွေတကယ်ကြွန့်ကျင်ကျင်လောက်ထားတဲ့ပုံကိုပဲသိနိုင်တယ် ဘလို့ဆိုပဲသိနိုင်မှာသူတို့အသိပြောကောင်းတယ်ရေးကောင်းတယ်ဒါမျိုးပဲအဲ့တော့သူကဖြတ်နာဖြတ်နာတော့အဲ့ဆရာတော်ရဲ့နာမည်ထဲ့မထားအာ ကော်ဖီလေးကိုဘုံဘောလောကူးပြီးတော့ကြောင်းတိုင်းတိုင်းပို့လာဒါမျိုးတွေအဲ့လိုပေါ့သူတို့ကတခြားအယူဝါဒရှိတဲ့ပုဂ္ဂိုလ်လက်ခံတာသူကရော့ရေးတာများတယ်ရော့ရေးတဲ့ကကြိုင်းမှာလူကကိုယ့်ကိုယ်ကဖြစ်ကုန်။အဲသူကဟုတ်တယ်လို့ဒါဟုတ်တယ်လို့လို့ မမဝေမဝေဝံသုံးတန်မသုံးတန်နဲ့လဲထွက်ကုန်တော့ဒါမျိုးတွေအများကြီးဒါဘုန်းကြီးတို့ခက်မှလည်းအများကြီးရှိတယ်နော်အိုးပဲခေတုံးကလည်းဒါတွေဖြစ်ခဲ့တာတတိယတန်ခိုင်းတာတင်မပေါ်ခင်ချိန်တုံးကလည်းဒါတွေဖြစ်ခဲ့တာဒါတွေကိုရဟန္တာရှင်မြတ်ကြီးကြိုတင်ပြီးသိမြင်အဲ့ဒီချိန်ကြောင်းရင်ဒီရဟန္တာရှင်မြတ်ကြီးကလည်းသူကတက်တော်တိုင်းနေကြတော့တရားရမ်းဆိုတရားတွင်းမှာပဲပြိဋိဘံဆံကြတာဟုတ် ဘုရားတို့တော်မှာ80ပဲပြိနိဗ္ဗာန်ဆံသွားတာဒီတော့အဲ့ဒီချိန်မှာခုနလှမ်းမြော်ကြည့်တဲ့ဒုတိယတန်ခါနာပြင်းတဲ့မထိမြတ်ကြည့်တာဟောငါတို့တော့မရှိကြတော့ငါတို့ဒီအနေတွေကိုကာကွယ်နိုင်မဲ့ပုံကိုသူတို့လိုက်ပြီးတော့လူပြည်နတ်ပြည်ပြမပြည်လိုက်ရှာကြတော့လူပြည်ကြည့်တယ်မတွေ့ဘူးနတ်ပြည်ရှာတယ်မတွေ့ဘူးနောက်ဆုံးပဲမှာပြမပြည်မှာသွားနေတယ်ပြမပြည်မှာ တိတ်တာပြမကြီးဆိုတာရှိပါတယ် အဲ့ဒီတိတ်တာပြမကြီးသွားတွေ့နော်ခုဘုန်းကြီးဒီကြောင်းအနေပတ်သက်ပြီးတော့နောက်မှတ်စုတွေပေးတာနော် နောက်ကိုယ့်အနောက်ကိုဒီဟာဘယ်မှာပါလဲပါဠိကထက်ကရာနံပါတ်ပထမအုပ်စာမျက်နှာ209မှာဒီအကြောင်းအရာပါပါတယ်အဲ့ဒီတည်းကနေဘုန်းကြီးယူပြောနေနော်အဲ့ဒီမှတ်စုနောက်ကြပေးမယ်နော်ကိုကရိုက်ချိန်မရလဲသူလေးလာတော့ကိုယ့်ကိုယ်ရှာဖမ်းအများကြီးကတော့သူကထက်ကရာဆိုတော့မြန်မာပြန်တော့မရှိဘူးထက်ကရာကပါဠိတော့ပဲမြန်မာပြန်ရှိတယ် ကျွမ်းကျင်တဲ့ပုဂ္ဂိုလ်နဲ့မေးပြီးတော့လေ့လာဖို့အဲတော့သူတို့ကဗြဟ္မာပြည်မှာတိတ်တမဟာဗြဟ္မာကိုသွားတွေ့တွေ့တော့ဒီရဟန္တာရှင်မြတ်ကြီးတွေဗြဟ္မာပြည်ကြွကြွပြီးတော့ဒီတိတ်တဗြဟ္မာကြီးကိုအကျိုးအကြောင်းပေါ့ပြောပြပြီးတာနာကိုဆောက်ရှောက်ဖို့မိန့်တော်မူကြတယ်သင်ဟာနောက်တစ်ချိန်မှာဒီသာနာအန္တရာယ်တွေကိုနှိမ်နှင်းပြီးသာနာပြုတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်လိမ့်မယ် ဒီလိုပြောတဲ့အခါကျအဲ့ဒီချိန်ကြမှာဒီပြမကြီးကလည်းဝမ်းသာအားရနဲ့လက်ခံလိုက်ပါတယ်ဂရိစကားအဲ့ဒီပြမကြီးထံကနေဂရိစကားရတော့ဘုရားနာရှင်မြတ်ကြီးတွေကလူပြီးပြန်ရောက်ကြလူပြီးပြန်ရောက်ပြီးဒီလိုသာနာကိစ္စကြီးနောက်ကြီးကြီးကြည်ပြီးတော့တန်ခါအားလုံးဆောင်ရွက်နေကြပြီမလို့တိဝိကတရားပရိသမီတာပတ္တဖြစ်တဲ့ယဟနာငယ်လေးနှစ်ပါးရှိတယ် ငငယ်ဆိုတော့သူကနောက်အဲ့ဒီခုနတတန်မိတဲ့သဘောရှိတယ်ချို့ကြရဟနာလေးကိုရင်လေးတွေဖြစ်တာရှိတယ်နော်ခုနှစ်နှစ်ရွယ်လို့၅နှစ်ရွယ်လို့တချို့ပါရမီအားလို့ရဟနာအငယ်ပဲပြောတာအသက်တန်းဘလောက်ရလို့မပြောဘူးကြီးရတာတော့အဲ့ဒီနောက်မင်းထီအောင်မိတယ်နှစ်ပေါင်း100ကျော်လောက်ဒီဟုတ်လားဖြစ်မဲ့ကိစ္စတွေမိတယ်ဆိုတော့သူကတော်တော်ငယ်တဲ့သဘောရှိတယ် ရဟန္တာငယ်နှစ်ပါးဖြစ်တဲ့တိတ်ကဝမထေရများနဲ့သန္နာဝစီမထေရတို့ကဒီတန်ဃာတွေဒါနာကိစ္စဆောင်ရွက်နေတာတွေကသူတို့ကမပါဝင်ဘာလို့နေကြလဲသူတို့ကဒီရဟန္တာရှင်များများနေနိရောသမပဖလားသမပအစာရောဒါတွေဝင်စားပြီးနေကြတော့ဒီဒါနာကိစ္စမပါဝင် မပါဝင်တဲ့တွေတန်ဃာကဒဏ်ပေးတဲ့အနေနဲ့သူတို့ကို မလုပ်လိုက်လဲဆိုလို့အဲဒိဋ္ဌပြမကြီးဒီလူပြည်ရောက်လူပြည်ရောက်ပရိသန်နေတည်တဲ့ခါမှာလူဝရောက်လာတဲ့ခါမှာတပါးကတာမဏိပြုပေးသည့်ထီအောင်တာဝန်ယူရမယ်တပါးကဖရာတရားတို့သင်ပေးရမယ်ဆုံးဖြတ်ချက်ချခုနကရဟနာငယ်တပါးတာဝန်ပေးလိုက်တော့တာနာကိစ္စတွေကြောင်းကြမဲ့နေတဲ့အတွက် အဲဒီရှင်မြတ်မြတ်နှစ်ပါးလည်းသူတို့အရွယ်ငယ်သေးလို့လည်းတောင်းခံနိုင်တော့ဗျာကြောင့်သူတို့အသက်အဲ့ဒီထိုင်အောင်တက်တန်းရှိတယ်ဘောရှိတယ်အဲတော့မထေမြတ်ယဟနာကြီးတွေကတော့အသက်ရွယ်ကြီးတော့ပြိဋိဘဆံသွားတယ်ပေါ့ခုနကဗြဟ္မပြမှာရှိတဲ့ဒိဋ္ဌမဟာဗြဟ္မကြီးဟာဗြဟ္မပြာနေသုတိသုတိပြီးတော့ဘုန်းကြီးတို့လူပြီးမောဂလိပုံနာရဲ့အိမ်မှာ ပုံနေမှာပေါ့မောဂလိပုံနာရဲ့မြို့သမီးဝမ်ပိုင်းမှာပရိသန်နေတည်တယ်ပေါ့နော်ပရိသန်နေတည်ခြင်းကနေစအပြီးခုနကတေကဝမထေပေါ့တေကဝမထေကဘာလုပ်လဲဆိုအဲ့ဒီအိမ်မှာသွားပြီးဆုံးငံကြွားကြဆုံးငံကြွားပြီးတော့ဘာသာကြားပုဂ္ဂိုလ်ဆိုဘလောက်ဘူးဗျဘလောက်ဒီကြွားလဲဆို ခုနှစ်နှစ်ပတ်လောက်အိမ်မှာကြွား ခုနှစ်နှစ်ပါလို့ကြွားပြီးမှဘာသာကြားဖြစ်တဲ့ခါဘာမလို့ခုနှစ်နှစ်ကျော်ဒါတည်းရက်မှာတော့ငါအမျိုးသမီးပေါ့တက္ကမကကြည်ရတော့ကျန်တဲ့ဗုဒ္ဓဘာသာမိသားစုတွေနဲ့ပေါင်းစင်ဆက်ဆံမှုရှိတော့ဘာဆိုလိုက်လဲသူများပြောတာကြားတာလည်းဖြစ်မှာပေါ့ဘုန်းကြီးတို့ဆုံးမကြက်တာတို့ဘာတို့ဟိုလားဆုံးရင်မမိသေးဘူးလို့ဘာဆိုလဲကတော်ဆုံးပါဗျာအဲ့ဒီဟာဒါတော့ဘုန်းကြီးတို့နိုင်ငံမှာဆုံးလောင်းဝင်ပြီး ပေါ်မမီလို့ရှိရင်ဘုရားဆုံးပါဗျာဒီလိုလျှောက်ဘုရားဆုံးပါရှင်ဗျာဒီလိုလျှောက်ထားတာကြီးအဲ့ဒီဟာကိုဓမ္မကြီးကကြားဥပုံပေါ်ပါတယ်အဲ့ဒါနဲ့သူကအဲ့ဒီလိုဘုရားဘာသာဆိုတဲ့အတိုင်းဆိုပြောကြည့်လိုက်တာပါဒီကကရောဆုံးပါရှင်ဗျာဆိုတဲ့စကားတစ်ခုဒါခုနှစ်နှစ်လုံးကြွတာနော်ခုနှစ်နှစ်လုံးကြွမှာဒီစကားတစ်ခုရအဲ့လိုနဲ့ရှင်မြတ်ကြီးကလည်းဆုံးကဂျိုင်းနဲ့ဆုံးကဆုံးကပြီးပြန်ပြန်တဲ့ချိန်မှာ အဲ့ဒီအိမ်ကအောက်ကလိဟိုတဲ့တခါကြီးနဲ့တွေ့တာပေါ့လမ်းခုလာမှာဟိုကလည်းကိစ္စတခုနဲ့ပြင်သွားနေပြန်လာတော့သူ့အိမ်ကဘာမှမရမှန်သိပါလမ်းခုလာနဲ့ဆုံးလာတဲ့ကရန်မင်းငါတို့အိမ်ရောက်ခဲ့ပြီလားလို့မေးအေးရောက်ခဲ့ပြီပေါ့အဲတော့သူ့မျိုးသမီးကဘာမှမလောင်မှန်းသိတယ်ဘာသာကြားဆိုဘာတွေရခဲ့တယ်လဲလို့ဒီလိုမေးတာအေးဒီနေ့တော့ရခဲ့တယ်ဒီလိုဖြေလိုက်တော့ ပြေးလိုက်တော့အဲ့တော့မထေရလည်းသူကိစ္စသူ့เจ้าကိုဆက်ကြွားတယ်တကားလည်းအိမ်ပြန်ရောက်တော့မေးတာပေါ့မင်းဒီနေ့ဟိုတို့အိမ်လာနေကြရင်ဘာများပေးလိုက်သေးတယ်မျိုးကဘာမှမပေးလိုက်ပါဘူးဒီလိုပြောအဲ့တော့သူကဘာလို့ယဟန်ဒီယဟန်လိမ့်တာပဲယဟန်ဆိုတာ မလိမ့်ကောင်းဘူးပေါ့ဒါကြောင့်ဒီယဟန်ကိုမုဒဝါဒနဲ့ဟွန်းဆွဆွပြီးဒီဝါဒကိုရှုတ်ချပြစ်တင်မယ်ဆိုတဲ့ စိတ်ထားနေပေါ့နောက်ရက်ဆောင်နောက်ရက်မထင်မြတ်ကြွလာတဲ့ခါကျယဟန်မနေ့ကတည်းကဘာမှမပေးလိုက်ပြန်ရတယ်လို့ပြောတယ်ယဟန်ဆိုတာပူဇာစကားမပြောကောင်းမဟုတ်လားပူဇာစကားပြောတဲ့လိညာပြောတယ်ယဟန်ယဟန်မဖြစ်နိုင်ဘူးလို့ဒီလိုဆွဆွဲပြစ်တင်ဒီတော့သေကောမထေမြတ်ကဗာမိတ်လေမုံလာကြီးတဲ့ဘာဒီအင်းကိုဆုငံကြွားတာခုနှစ်နှစ်ကျော်ပြီ ပစ္စည်းဆိုတာဝေလွယ်ဝေလာဝေစကားတခွန်းတော်မှငါတုံ့ပြန်မရခဲ့ပါဘူးတဲ့မနေ့ကမင်းရဲ့မျိုးသမီးငါ့ကိုကြောစွမ်းမှာရှင်ပြားဆိုစကားတခွန်းကြားခဲ့ရလို့ငါကရတယ်လို့ပြောတာပါလို့ပြောလိုက်တာအဲ့လိုပြောလိုက်တော့ခုနတခါကြီးစဉ်းစားသွားဟောဘုရားဗဒရဟန်းတော်တွေကအစဉ်ပြေုံပြောလိုက်တဲ့စကားလေးတခွန်းနဲ့တောင်းပါငါတို့ကိုကျေးဇူးစကားဆိုနိုင်တယ် ဆိုနိုင်သေးရင်စားစရာလေးနည်းငယ်ပေးရင်တော့ဒီတဲ့ကျေးဇူးစကားပြောလိုက်မယ်ဒီလိုစဉ်းစားပြီးဒီကတော့ကျေးဇူးတင်ခံခြင်းတော့ကျေးဇူးတင်ခံခြင်းတက်ကကြလူရာတန်းတော့လောကမှာရှိတယ်နော်ဟုတ်လားဘုရားတို့ကလူရာနည်းနည်းအကျိုးမြတ်ကများများရခြင်းတာသင်ပေါ်ခြင်းတာတို့ဘုန်းကြီးရောလူရောဖြစ်တတ်တယ်အနေတိုင်းနေတိုင်းသူကပါလေဆုံးတစုံနဲ့ဟင်းတစုံကိုအများအားပေးတယ်ပေါ့ဗျာ အဲ့တော့မင်းကိုရဟန်းအသင်းကိုငါတို့နေတိုင်းနေတိုင်းအဲဆုံးတယ်ဆုံးဟင်းဆုံးပြေးမယ်လို့အဲ့လိုပြောလိုက်အဲ့ဒီနေရာဆိုင်မထေမြတ်ကကြွပါကြွရင်ကြွနီးကဆက်ဆံကြည့်တော့ရဟန်းကရှင်မြတ်ကိုတာမမမဟုတ်ပဲနဲ့နီးကဆက်ဆံကြည့်ပြောဆိုကြည့်တော့ကြီးညိုစရာဖြစ်တော့ကြီးညိုလေးစားစိတ်တွေပို့ပို့ဖြစ်လာပို့ဖြစ်လာတော့ဘာဖြစ်လဲဆိုသူတို့အိမ်မှာပဲဆုံးဖုံးပေးဖို့နောက်ကြတော့ အိမ်မှာပဲဆုံးကတ်တော့ဆုံးဖွင့်ပွဲကိုရှောက်ထားပြီးအိမ်မှာပဲကတ်တယ်တွေ့တယ်နော်ဘုန်းကြီးတို့ဒီအဲ့ဒါမျိုးတွေအများကြီးတွေ့တတ်တယ်သူပုံကိုယ်ကြီးဆုံးကတ်ကြွားပြီးဆိုအိမ်မှာပဲဆုံးကတ်တာတွေပါလေဘုန်းကြီးတို့လည်းနောက်ပိုင်းမန်းလေးသွားနေတော့စာပဲမရှိဘူးနောက်ပိုင်းမှာနည်းနည်းလေးဆောင်းဝဲလေးပါလေအောင်းလာမှာဆုံးကတ်သွားရင်လည်းအိမ်တိုင်းကဆုံးကတ်တယ်ရှိတာဟာနဲ့အာယုံဆုံးနောက်ပိုင်းမှာရှိတာဆောင်းဝဲကမရှိဘူးအဲ့ဒါမျိုး ဒီဒီကတော့မန္တလေးကပြောင်းကန်ဒီမှာရှိတယ်လို့ဖြစ်နေတာဆိုတော့ကမရှိဘူးအဲ့လိုမျိုးအဲ့ဒီလောက်ဒီဆင်းရဲပါအဲ့တော့အဲ့ဒီမှာပဲဒီရဟနာရှင်မြတ်ကအမြဲမပြတ်ဆုံးပုံပေးတယ်ပေါ့ဗျာဆုံးဖုံးပေးပြီးတဲ့အခါကျရဟနာရှင်မြတ်ကတရားစကားလေးတွေနင်းငယ်နင်းငယ်ဟောပြီးတော့ကြောင်းပြန်သွားအဲ့ဒီတော့အဲ့ဒီချိန်မှာပဲသူတို့ရဲ့ကလေးကလည်းမွေးဖွားမွေးဖွားလာကလေးကရွယ်ရောက် ပညာတွေသင်ပေါ့ဗျာပညာတွေသင်16နှစ်အရွယ်ရောက်ရောက်နေရွယ်ရောက်လာတဲ့အခါကျသူကလည်းပညာတွေတစ်ဖက်ကံကပ်ပေါ့ဗျာရှေးတုန်းကတော့ဝိရပညာလို့ခေါ်ပါတယ်သူကအိမ်မှာ ပါရဂူမြောက်တက်သွားဒီကလေးကနောက်ပိုင်းတော့ကျောင်းသွားပညာသင်တော့ဗောနိသူကဗြဟ္မပြည်ကလာတဲ့အခါကျတော့ ဓမ္မပြလာတဲ့ပုံကောများတန်ရှင်းတတ်ရမှုကိုကြိုက်တယ်နော်အဲ့တော့တန်တန်ရှင်းတတ်တတ်ရနေတတ်တယ်သူရဲ့အိယာနေရာတွေကို သူများအိထားလည်းမကြိုက်ဘူးသူအကြောင်းသွားတက်နေလို့ရှိရင်သူအိယာနေရာသူအသုံးဆောင်တွေတိချသိမ့်ထားတယ်များကင်တာမကြိုက်ဘူးသူများသုံးတာမကြိုက်ဘူးဘာဖြစ်လို့လဲသူကဗြဟ္မပြလာလို့အကြောင်းပြချက်ကလို့ပဲအဲတော့မထေရလည်းဒီလူနေငယ်လေးစောင့်နေရတာပေါ့ဗျာ 16နှစ်ရွယ်ရောက်လာတဲ့ခါကျစဉ်းစားတယ်အာဒီကြွနေကြပြီတဲ့ကုသိုလ်ကလေးနဲ့ရှင်ပြူရမယ့်အရွယ်ရောက်နေပြီတဲ့အဲ့တော့ဒီကလေးနဲ့ဒီလူလင်ငယ်လေးနဲ့စကားပြုတ်ခွင့်ရောက်တော့ငါတော့လုံပါပဲအဲ့လိုစဉ်းစားတယ်ဘယ်လိုစဉ်းစားလဲဒီကလေးကတန့်ရှင်းမှုကြိုက်တဲ့အတွက်သူ့အိယာနေရာသူ့အသုံးဆောင်ပစ္စည်းဘယ်သူမှကင်တာမကြိုက်ဘူးသူ့အိယာနေရာတွေသူကနေကြောင်းသွားပြီဆို ဒါတွေစနစ်ကြတိမ့်ထားရဟန္တာရှင်မြတ်ကြတဲ့ဒီအိမ်မှာနေတိုင်းဆုံးကံအဲဆုံးသာကြွကြွရင်သူကနေရာလေးအိရာလေးခင့်ပေးတော့သူကဘာလုပ်လိုက်လဲဆိုဒီကလေးနဲ့စကားပြောခွင့်ကြုံအောင်ဒီကလေးကလည်းပညာတတ်လို့သူ့အိမ်ပြန်လာတဲ့အချိန်လောက်ကျန်တဲ့ပစ္စည်းပစ္စည်းတွေကိုသူကတကိုးနဲ့ကာကွယ်ပြစ်ကာကွယ်ထားလိုက်အိမ်ကရှိတဲ့လူတွေပြောင်းစားလုပ်တဲ့လူတွေ ဒီကလေးရဲ့ပစ္စည်းအလွယ်ကျန်တဲ့ပစ္စည်းတွေဘာမှမမြင်အောင်သူကဒိဋ္ဌံလိုက်တာအဲ့လိုဒိဋ္ဌံပြုလိုက်တယ်ဒိဋ္ဌံပြုမြအိမ်ကြွားအိမ်သွားတဲ့ခါကျခင်းစရာလဲကျန်တာတွေကရှားမတွေ့ဘူးဒါပဲမြင်တော့ဒါပဲသူ့ရဲ့အဲ့ရခင်းနေခုံနေဖြီးခင်းပြီးတော့အိမ်မှာဆုံးနေပါလေကပ်ပါနော်အိမ်ကြွားအဲ့ဒီနေရာဒီနေရာပဲပြင်ပေးလိုက်တာအဲ့ဒီနေမှာပဲလူလင်ရလဲပညာတွေတတ်တဲ့ခါကျတော့ အိမ်ပြန်လာဟောသူဟိုအိမ်ပြန်တဲ့ခါကျသူ့ရဲ့အိယာနေရာတွေပေါ်မှာရန်ကထိုင်းနေရာတွေတော့တိတ်ဆိတ်ဆိုးတာပြီးတော့အဓိကကတော့ဒီသိက္ခာမထေရများရဟန္တာရှင်များဒီလူလင်ငယ်ကို စကားပြောခြင်းလို့ဒီလိုလှုပ်လိုက်စိတ်ဆိုးနေပြီမဲ့လို့ရဟန္တာရှင်များကဟောသိခံပြီးတော့မေတ္တာတရားနဲ့လူလင်ဟုတ်လားပညာတွေသင်နေပညာတွေသင်ကြားပြီးပြန်လာတော့ပညာတွေတက်လာလားလို့ပြီး အဲ့တော့သူကလည်းလူငယ်လဲလူငယ်ပေါ့ပညာလဲတတ်တော့ထုံးစံတိုင်းမာနဝင်တော့ရဟန်းနဲ့ငါလိုပုဂ္ဂိုလ်မှပညာမတတ်ဘယ်လိုပုဂ္ဂိုလ်တတ်သူကလည်းသူ့အိယာကိုထိုင်းနေတာမကျေနပ်တာတကြောင်သူ့ပညာမှန်ရှိတာလည်းတကြောင်ပေါ့ခတ်ထန်နာမဲ့သူပြန်ဖြေတာဟုတ်လားတဲ့ဒါဆိုရင်လူလင်သိထားတဲ့ပညာရတွေနဲ့ငါ့ကိုမေးကြည့်ပါလားလေငါဖြေမင်းတတ်တဲ့ပညာတွေငါဖြေကြည့်ပါမယ်တကယ်တော့ယဒီရှင်မြတ်ကြီးက လောကီပညာရတွေလည်းတက်မြောက်တယ်လောကုတ္တပညာတွေလည်းတကယ်တာမန်ပုဂ္ဂိုလ်မှမဟုတ်တာဟုတ်ပရိသမီတာ၄ပါးဘင်း၆ပါးနဲ့ပြည့်စုံတဲ့ယန္တာရှင်မြောက်အကြောင်းသူနဲ့စကားပြောဝင်သူ့ဘက်ပေါအောင်စီရောမှုတီမေကုန်းနဲ့မေးတာမေးခိုင်းတော့အဲ့တော့လူလိမ်ငယ်လေးကဘာလုပ်လဲဆိုသူရဲ့ဝေဝေရပညာရတဲ့ခက်ခက်နဲ့နဲတဲ့ဥစ္စာတွေမေးတယ်ဟုတ်လားသူကိုယ်တိုင်လည်းမေးတာမေးတာသူကိုယ်တိုင်ကြောင်းကလည်းမဖြေနိုင်ဘူးဆရာသမားတွေလည်းမဖြေနိုင်ဘူး လိုခက်ခက်နဲ့နဲတဲ့ပြဿနာတွေကိုယ ahanan ရှင်မြတ်မေးတယ်။ဘုရားယ ahanan ရှင်မြတ်လည်းဖြစ်တယ်။ပရိသမီရာ၄ပါးဘိညာ6ပါးနဲ့တကွယ ahanan ရှင်မြတ်ဆိုမေးလိုက်မေးလိုက်လွယ်လွယ်ကူကူဖြေသွားဖြေသွားပြီးတဲ့ခါကျမှပြီးတော့မှယ ahanan ရှင်မြတ်ကလူလူငယ်လေးကိုပြန်ပြီးလူလင်မေးတဲ့မင်းငါ့ကိုပြဿနာအများကြီးမေးပြီးနော်တဲ့။ငါကလည်း မင်းကိုပြဿနာတစ်ခုလောက်မေးချင်တယ်တဲ့လူငယ်တွေကိုပြဿနာတွေကိုမေးလို့ရမလားတဲ့မေးတော့ဖြေနိုင်ပါမလားဘုရားလည်းအဲ့လိုသူမေးသမျှကုန်ဖြေထားတော့ရဟန္တာမေးသမျှလည်းသူဖြေပါမယ်ဒီလိုအေးစေးစေးပြောတော့အဲ့ဒီမှာဘုန်းကြီးတို့စိတ်တရမိုက်ထဲကအကြောင်းအရာမေးတယ်ဒါတွေကြတော့ရမိုက်တက်ဘူးမှကောင်းတယ်ရမိုက်မတက်ဘူးရင်ဘာမေးမှကိုမသိခက်ခဲပါဘုန်းကြီးအကြောင်းပြောပြ အကျင့်စိတ်ကဖြစ်ဆဲချုပ်ဆဲမဟုတ်ဘူးအဲ့ဒီစိတ်ကချုပ်လက်တံဖြစ်လက်တံမဟုတ်ဘူးအဲ့လိုမေးတာအဲ့တော့ဒီလိုမေးခွန်းကြဘာမှမသိဒီစိတ်ကဖြစ်ဆဲဒါပေမဲ့ချုပ်ဆဲမဟုတ်အဲ့ဒီစိတ်ဟာချုပ်လက်တံဖြစ်လက်တံတော့မဟုတ်ဘူးဒီ ဓမ္မိုက်မှာကပိစုပါဏဝါဒဆိုဟောဖြစ်ဒီယုတ်တရားဖြစ်ဆဲဆိုရင်ချုပ်ဆဲလားဖြစ်ဆဲဖြစ်ဆဲမဟုတ်ဘူးလားသို့မဟုတ်ချုပ်ဖြစ်ဆဲချုပ်ဆဲဒီလိုလဲမေးတာလေးရှိတယ်တခါတခါကျတော့ပိစုပါပိစုပါချင်းချင်းခါလေးပိစုပါနဲ့အတိတ်ပိစုပါနဲ့အနာကတွဲလာရှိတယ်ပိစုပါပိစုပါချင်းချင်းတိတ်တိတ်ချင်းနာကအနာကချင်းဒီလိုကနည်းနည်းလွယ်သေးတယ်ဒီလို တွက်ပြီးမေးပြီးဆိုပြစ္ဆုတ်ပန်နဲ့အတိတ်ပြစ္ဆုတ်ပန်နဲ့နာဂအဲ့လိုမျိုးတွေတွက်တွက်ပြီးမေးလိုက်တော်တော်လေးစဉ်းစားခက်တယ်ဒီနာဂတွေကိုလှမ်းမေးလိုက်တော်တော်လေးခက်တယ်ပု္ပ္ပာတွေပေါ့ဗျအဲ့လိုမေးလိုက်တဲ့အခါကျတော့ဘာမေးမှန်းကိုမသိဘူးပေါ့ဗျာဒီပု္ပ္ပာကြားမှမကြားဘူးအဘိဓမ္မာတည်းအခုယောဂီတို့ဘုန်းကြီးတို့ဓမ္မသင်္นานသူသင်္นานလာတယ်သင်နေတာအဘိဓမ္မာဆိုအခြေခံတော့ပဲရှိသေးတယ်ဒီတဲ့နဲ့နဲတဲ့ တရားတွေအများကြီးပဲအခုပဋ္ဌာန်းဆိုလည်းဘုန်းကြီးတို့ခုသင်တာအခြေခံတော့ပဲသင်တာပဲတကယ်တကယ်じゃနဲ့နေနေမသင်နိုင်ဘူးသင်ဖို့ရလဲခက်ခဲတယ်တကယ်ကျွမ်းကျင်တဲ့ဆရာတော်ကြီးတွေမှာပဲအမြဲမပြတ်သင်ကြားပို့ချနေမှာတွေ့ရတာလဲပြီးတော့မှလဲအခြေခံလဲရှိအောင်မှအဲ့ကြမှာနားလဲနေတယ်ဟိုလိုကတော့နားလဲနိုင်ခဲ့ပါရမိုင်လဲဒီတိုင်းရမိုင်လဲတော်တော်နည်းနည်းခက်ခဲတာအဲ့လို ယဟနာရှင်ပြချင်းမေးတော့လူတွေငယ်ဘယ်လို့မှစဉ်းစားလို့မရဘူးနောက်ဆုံးတော့သူမဖြေနိုင်စဉ်းစားလို့မရမကောင်းကြားမှမရဘူးလေမေကုံဖြစ်တော့အဲတော့ဗာမေးလိုက်လဲဆိုယဟန်နဲ့အဲ့ဒါဘာပညာရလဲလို့မေးတယ်လူတွေငယ်တဲ့ဒါဗုဒ္ဓမန္တပဲလို့ဒီလိုဖြေလိုက်တော့ယဟနာရှင်ပြချင်းလူငယ်ဆိုတော့အဲ့ဒီထူးဆန်းတဲ့ပညာရကိုသူကသိသိသိသိသိချင်တယ်သိလုံလား ဒါကြောင့်မို့ယဟန်ဒီပညာရောက်ငါ့ကိုသင်ပေးနိုင်မလားဒီလိုမေးတာအဲတော့ယဟန်သာရှင်မြတ်ကြီးကသူ့ကိုကိုရင်ဝတ်ပေးချင်တာလေဒါနာဘောင်တွင်ရောက်အောင်သူ့ပေးနေတာဆိုလူလူရင်းမင်းငါလိုသင်္ကန်းဝတ်နိုင်တော့ဒီပညာရသင်ပေးမယ်လို့အဲ့လိုစီယုံတော့အဲ့လိုပြောလိုက်တော့လူလူငါမိဘတွေသွားခွင့်တောင်းတော့ကျွန်တော်ဒီဗုဒ္ဓမာနတွေသင်ញင်နေနော်ဒါပေမဲ့ယဟန်က သူ့လိုယဟန်ဝတ်မှာသင်ပေးမယ်လို့ပြောနေတယ်။ဒါကြောင့်ယဟန်ထံသင်္ကန်းဝတ်ပြီးဗုဒ္ဓမာနဖြင့်သင်ခွင့်ပြုပါဒီလိုမိပါလေပြောပြတော့မိပါရောဒါလေးပညာတက်လိုက်ပြန်ထွက်လာပါအဲ့လိုဆိုပြီးတော့သင်ခွင့်ပြုလိုက်တာမထေရမြတ်ဒီပြုလင်ငယ်လေးကိုမလုပ်လိုက်နဲ့တာမဏိပြုပေးလိုက်တာတာမဏိပြုပြီးတော့ထုံးစံအတိုင်းနော်ဗာလဲကေတာလောမနကဒါနာတဆောခေါင်းရည်ဒီကမ္မထမ်းသွားတယ်နော် ဒီရန်ဝင်အဘုန်းကြီးတို့ငငယ်လည်းဒီသင်္ကန်းဝတ်တော့မယ်ဆိုတလောက်ကိုယ်တင်အကြောင်းမှာသွားပြီးတော့ဒါတွေကျက်ဒါတွေဒီဟာတွေကိုဆင်ញင်ဆင်ញင်ပြီးတော့ဝိပဿနာရှုနည်းတွေရှိတာပေါ့နော်အဲ့ဒါတွေကတန်တဲ့သင်ပေးပြီးတော့ဆန်ချပေးနေอืมအဲ့တော့ဒီကိုရင်လေးတပည့်ဖြစ်သွားလူမနဲ့အဲ့ဒီလိုနဲ့ကမ္မထံဟိုကဒါဒီကမ္မထံတရားလေးကိုသင်ပေးဝိပဿနာရှုနည်းသင်ပေးပြီး ဒီတရားဆက်အထောက်တာပေါ့နော်ကိုရင်ဝဲပြီးအဲ့ဒီမှာဒီကမ္မဋ္ဌာန်းခြေကံဝိပဿနာရှုလို့မကြမီမှာပဲကိုရင်ဘဝမှာသောတာပန်ဖြစ်ပါသောတာပန်ဖြစ်သွားတဲ့အခါကျတော့ဟောဒီကိုရင်လေးသောတာပန်ဖြစ်တိုင်းလူမထွက်တာသိချသွားပြီနော်ဒါကြောင့်ဒီစာဝေမာတော့ကြည့်တယ်သောတာပန်ဖြစ်သွားရင်လူမထွက်တော့ဘူးအဲ့ဒီကြောင်းရလေအဲဘုန်းကြီးနောက်တော့ရေးမပြန်တော့မူခင်တော့ကသူကသောတာပန် ဟိုထေရဝါဒရှုတော်မှာလေးလာ သုံးသပ်ခြင်းဆိုတော့ရေးတာပေါ့ရေးတော့ခါကျတော့အင်းသောတော်ဘာဉာဏ်လူထွက်မထွက်ဆိုတော့သူကအစီယဝါဒနဲ့ရေးတာလို့ဘုန်းကြီးအဲ့ဒီဟာတွေစာပေထဲမှာတိုက်ရိုက်ရှိတယ်အဲ့ဒီစာပေတွေကတိုက်ရိုက်အကိုပြပြေးရေးနိုင်ကောင်းတယ်ဆရာတော်လည်းသူအုံနောက်ကလည်းအကျိတ်တဲ့ထွက်တော့အဲ့မှာသူအဲ့မလိုက်နိုင်တော့ဘူးနဲ့သူအဲ့ဒါဆိုအဲ့ဒီပါဠိလေးရှားပေးပါအောင်ဆိုဘုန်းကြီးအဲ့ဒီချိန်မှာဘုန်းကြီးထိုင်ဝမ်ရောက်ထိုင်ဝမ်တရားပြ အဲဆရာတော်အများကြီးတော့မဖတ်နိုင်ဘူးလေနည်းနည်းပါးပါးပဲဖတ်နိုင်တယ်ဒီအကြောင်းအရာတွေတခုပါမမတာတာတရိယာတာတခြားမဟုတ်ဘုန်းကြီးတို့မန္တလေးနေစဉ်ခါတော့ဗမောခုနိုင်ငံတော်တန်ခါမာနာကဥက္ကရာဆရာတော်ကြီးကတငယ်ချင်းချင်းချင်းပေါ့ဩဒါပန်လူထွက်မထွက်ငင်းခုံညာငင်းခုံတော့သူကရှုံးတာတစ်ဖက်ကအဲ့ဒီစာကိုထောက်ပြီးတော့ပြောတယ်အဲ့တော့နောက်တော့သူကအဲ့စာသွားကြည့်တော့ဟုတ်တယ်သူကသောတော်ပန်ဖြစ်ညာသူမထွက်တော့ဘူးဆိုတာပြောသွားတယ် နှစ်နေရာမှာရှိတယ်အဲ့ဒီစကားလေးဆိုတော့ဘုန်းကြီးကိုလုံးရတော့အဲ့ဒီတော့ကပြန်ကြည့်တော့ရပါအဲ့ဒီကတော့တော်တော်ကြီးဘုန်းကြီးရိုက်ပုတ်လိုက်တယ်ဒါပြန်တော်တော်ဘုန်းကြီးအရိယာတွေမရေးပါဘူးသူကသူအစီအဝါဒနဲ့ပဲရေးသွားတာတွေ့ရတယ်အဲတော့တော်တော်ဗံဖြစ်တာလူမထွက်တာသိကြသွားတော့ဗောနော်လူလည်းသိကြသွားပြီအဲတော့ဒီကမ္မထာသူကဒီကမ္မထာမဲ့စပြီးပေးထားတာ ဒီကမ္မဋ္ဌာန်းမှာ तू ဆက်လက်အားထုတ်သွားရင်ဒီကမ္မဋ္ဌာန်းရှုလိုက်ဝိပဿနာရှုလိုက်ဒီလိုသွားရင်တော့ तू ကဉာဏ်နာဖြစ်သွားမှာပဲဒါပေမဲ့ तू ကပါရမီရှင်ပုဂ္ဂိုလ်ဆိုတော့ဉာဏ်နာဖြစ်သွားရင် तू ကဖလသမပဏ္ဏနေနောက်ပိုင်းဘုရားတရားတော့မလေးလာတော့ဘူးလေထိုင်ပြောင်းလေးလာပြီးတော့ဖလသမပချမ်းသာနေပဲနေတော့နိရောဓသမပချမ်းသာဖို့ဆံရသွားရင်ဘယ်လိုနေသွားရင်ဘယ်လိုနေသွားရင်ဒီဘုရားတရားတော့မလေးလာပြီးဖြစ်သွားဒါကြောင့်မို့ ကမ္မထန်တရားကိုဆရာအာမထုတ်ခိုင်းတော့ဘူးပူရင်ပူပစ္စဆရာအဲ့ဒီပညာသင်ဖို့အတွက်မလုပ်လေစန္ဒဝစီမထေပေါ့နော် သူတို့နှစ်ပါးဟိုအရင်ဒုတိယတန်ခါတွေမထေတွေကနေဗျမ္မာဒံပေးဗျမ္မာဒံဆိုတာအဲ့ဒီဓာန်ပေးတာရှိတာပေါ့အဲ့ဒီဖရာတရားတော့သင်ဖို့အတွက်သူတငယ်ချင်းတစ်ပါးလွတ်ထား အဲလွတ်မယ်လို့ကိုရင်ခေါ်တယ်ကိုရင်ဘယ်နေရာဘယ်ဌာနဘယ်နေရာမှာသန္ဓဝိသိမထေရှိတယ်အဲ့ဒီနေရာသွားပြီးတော့ကိုရင်အဲ့ဒီမထေမြတ်ထံသွားပြီးတော့ဘုရားတရားတွေသင်ယူပါငါကနေကောင်းရလားလို့မေးလိုက်တဲ့အကြောင်းတပည့်တော်ရဲ့ဥပိ္ပစေဆရာတော်လှုပ်လိုက်တယ်လှုပ်လိုက်လို့လာခဲ့ကြောင်းရှောက်ရမယ်တဲ့အဲ့တော့ကိုရင်ဥပိ္ပစေဆရာဘယ်သူလဲလို့မေးရင်ဟုတ်လား ကိုယ်ဆရာကိုမျက်မှောက်တိုက်အောင်မပြောကောင်းဘူးနော်ကိုယ်ရာမှာတော့ဟိုဆရာတော်ရမေးတော့မှန်ပါဗျာဒီရောရဥပိ္ပဇေဆရာတော်ကရှင်သိက္ခဝမထေမြတ်ပါ ရှင်ပြလို့ရှောက်ရမယ်တကယ်လို့အဲတော့ဥပိ္ပဇေဆရာတော်ကြီးကပြောလိုက်တာအဲ့ဒီဆရာတော်ရဲ့အဲ့ဒီရှင်မြတ်ရနာမကသန္ဓဝိစီမထေမြတ်ပဲဒါပေမဲ့လို့ဒီနာမည်ကိုသူ့ရှေ့မှာမပြောရဘူးတကယ်လို့တဲ့အဲ့ဒီဆရာတော်ကြီးက မင်းငါနာမည်ကဘယ်သူလဲသိလားလို့မေးခဲ့ရင်အဲသိပေမဲ့လို့မဖြေရဘူးဒါဆိုဘယ်လိုဖြေရမလဲဆရာတော်ဆရာတော်ဘုရားရဲ့နာမည်တပည့်တော်ရဲ့ဥပ္ပစ္စေဆရာတော်သိပါရှင်ဘုရားလို့ဖြေပါတယ်တခါတည်းသင်ပေးလိုက်တာတော့ပြောနေဆိုနေပါတကယ်လို့ပြောမတတ်ဟိုဆရာကြီးအသင်မပေးဘူးလေအဲ့ဒါကိုပြောချင်တာဒီကလည်းစကားပြောနေပဲနော်ကိုဥပ္ပစ္စေ ဆရာရလို့အတိမတ်ပြုလိုက်ရင်ဘွဲတို့ပါလို့ဒါရမခေါ်ကောင်းဘူးဆိုဒါကိုပြောချင်တော့ဒီတမန်เจ้าနေရှိခဲ့တော့ဗျာဒါတန်ခန္ဓာဟိုတလောဘုန်းကြီးဒီเจ้าရမပြောဘူးအခုဒါကိုစက်မိလို့ပြောတာဒါကြောင့်မို့အခုဇန်လန်းရှည်ရှည်ကြီးကိုတမင်တကာပြောနေဒီเจ้าရတွေသိချင်မှုအဲ့လိုပြော့ပြီးမှဒီတပည့်လေးကိုခုနဆန္ဒဝစီမထေရလွတ်ထားဗျာလွတ်တဲ့ခါကျဟိုကဆရာရတယ်ပြန် ဒီတိုင်းပဲမေးတာပဲနော်ဘယ်ကလာလဲတပည့်တော်ဘယ်ကလာပါလဲဗျာဘယ်စုတပည့်ပါဘယ်စုတပည့်လဲဆိုတပည့်တော်ဘယ်စုတပည့်ပါဗျာဟုတ်လားအဲ့လိုဆိုမြင်ငါးနာမည်သိလားဆိုခုနဆရာသင်ပေးတဲ့အတိုင်းဖြေတယ်လေဆရာတော်ဘုရားရဲ့နာမည်ကိုဘုရားတပည့်ရဲ့ဥပဒေဆရာတော်သိပါရှင်ဗျာဒီလိုဖြေလိုက်တာအဲဒီမှာဖြေဖို့ဖြေနည်းသဘောကျလို့ဆရာကြီးကသဘောကျပြီးတော့ တရားတရားတွေသင်ပေးတယ်လို့ဆိုပါတယ်နော်အဲတော့ဒီမှာပြောချင်တာကတော့ကိုလေးစားမြတ်နိုးရတဲ့အလေးမြတ်ပြုရတဲ့ဆရာသမားတွေဆိုရင်နာမည်မခေါက်ကောင်းဒါလေးပြောချင်တာပေါ့နော်အဲတော့ဒီမှာပြောချင်တာအဲ့ဒါမဟုတ်ဘူးပေါ့ဗျာအခုပြောချင်တဲ့ဆန္ဒကစေတနာနဲ့ကံကြောင်းပြောချင်တယ်အဲ့ဒီချိန်မှာအဲတော့ဒီအချိန်မှာပဲ အဲ့ဒီမှာအုပ်ချုပ်တဲ့တိရိဓမ္မတောကမင်းညာနေဒီဗုဒ္ဓဘာသာကိုကြီးညိုတော့လူလားတဲ့ပုဂ္ဂိုလ်တာဘောပေါ်တော့ဘာသာကြားတွေဝင်ရောက်ဝင်ရောက်ပြီးတော့နေတယ်ပေါ့ဗျာဝင်ရောက်လာတဲ့အခါကျလူမျိုးပေါင်းစုံရဟနာရဟန်းပြုပေါ့သူတို့ဝါဒတွေရောနှောပြောဟောအဲ့တော့ဘာသာတရားတွေရှုပ်ထွေးကုန်အဲ့ဒါဘလောက်ကြာသွားတယ်မြတ်စွာဘုရားပရိနိဗ္ဗာန်စံတော်မူလို့ဟုတ်လားနေ့200ကျော်300အတွင်းလောက်ပါပဲဖြစ်တာအဲ့တော့ဘာဖြစ်လာလဲ ဂိုင်္ဂနာတွေကိုယ်ဂိုင်္ဂနာတွေကိုယ်ပေါ့အယူဆတွေမတူတန်ခါတွေချင်းချင်းဘုန်းကြီးတို့ကဒီ15ရက်တစ်ကြိမ်ဥပုပ်ပြီးပါတယ်ဓမ္မကြီးတို့က6ရက်လာပြီလာကွယ်ဒီလိုဥပုပ်ဆောင်တယ်ဘုန်းကြီးတို့က15ရက်တစ်ကြိမ်ဥပုပ်ပြီးပါတယ်ဥပုပ်ပြုတယ်ဆိုရင်တော့ဓမ္မကြီးတို့ခုသင်္นานသူသင်္นานသားတွေဒကာကြီးတို့သင်္นานသူသင်္นานသားတွေဒီသိက္ခာပုဒ်တွေကဂုံဆိုးတာလိုက်ဆိုတာတော့မဟုတ်ဘူးပြဒါပေမဲ့လို့ တဘာဝကနေဒီသိခါဘုတ်ဒီကိုရွတ်ပြတာပဲတိမ်ထဲမှာဘာလို့ရင်ဘာဘာသိနေဘာလို့ရင်အဘာဘာသိနေဆိုစွန့်ဆောင်နိုင်တဲ့ယဟန်တဘာဝကနေပြီးတော့ဒီဟာတွေကိုရွတ်ဆိုပြဝိနည်းတွေရွတ်ဆိုပြဒါတွေနားထောင်အောင်နော်အဲ့ဒါတွေက15ရက်တစ်ချိန်ပေါ့ဒေသနာကြားပြီးတော့ဒီလိုလောက်အောင်ဒါပေမဲ့အဲ့မှာဘုန်းကြီးတို့ဝိနည်းကံတစ်ခုရှိတာဘာလဲဆိုတော့ခုနကဒီလို ဥပုပ်ပြုတယ်ဆိုတော့ရဟန်းကောင်းရဟန်းမြတ်ချင်းချင်းပဲဥပုပ်ပြုလို့ရတာဟုတ်ရဟန်းကောင်းရဟန်းမြတ်မဟုတ်ပဲနဲ့ဒီလိုကရဟန်းမဟုတ်ပဲနဲ့အတုရောင်နေပေါ့တကယ်အစစ်မဟုတ်ပဲနဲ့ဒီဘာသာထဲမှာဝင်လာပြီးတော့ကရုံးရိပ်ပြီးတော့သင်္ကန်းပတ်ဒီလိုနဲ့ဒါနာတဲ့အတုရောင်တွေဝင်လာရှိတယ်ချုပ်ကြလဲဟုတ်လားဖောက်ပြန်ပြီးပါစီကကြာနေတဲ့ရဟန်းတော်တွေလည်းအများကြီးရှိတော့တကယ်ဟိုဇံပင်ရှင်ရတဲ့ပုဂ္ဂိုလ်တကယ်ဝိနိကနဲ့နေတဲ့ပုဂ္ဂိုလ်ဘုရုတ်တုကရဟန်းတော်တွေနဲ့ကြောင့်ဥပုပ်ပြုလို့မရဘူး ဥပုပ်ပြုလို့ရင်အဘကတင့်မြန်တာအဲ့လိုပုဂ္ဂိုလ်ရဟန်းမဟုတ်တဲ့ပုဂ္ဂိုလ်တွေနဲ့တွားပြီးဥပုပ်ပြီးအဘတင့်တင့်တဲ့ခါကျတော့အဲ့တော့ရဟန်းမဟုတ်တဲ့ပုဂ္ဂိုလ်တွေပြင်းနဲ့များများများလာပါစိကကြတဲ့ပုဂ္ဂိုလ်ဝိနိသိက္ခာကိုကျူးလွန်တဲ့ပုဂ္ဂိုလ်တွေများလာတော့ဒီပုဂ္ဂိုလ်နဲ့အတူမပြုတ်နိုင်တော့ပြုတ်နေဥပုပ်မပြုတ်တော့ဘူးကြောင့်ဥပုပ်မပြုတ်တော့တန်ဃာတွေကပိုကိုယ်ရကုန်တော့အဲ့ချက်မင်းကြီးကဘာလုပ်လိုက်လဲတိရိဓမ္မတော့ကမင်းကြီးက တန်ဃာတွေကိုမင်းဗုဒ္ဓနဲ့တဆင့်ပေါ့တော့တော့ဒီတန်ဃာတွေညီညွတ်ဖို့အတွက်ရည်ရွယ်ပြီးတော့ဥပုပ်ပြုခိုင်းတာပဲအဲတော့ဘာဖြစ်လဲဆိုရှေးတုန်းကမင်းတွေကသူတို့ခိုင်းတာမလုပ်ရင်ပဲသူတို့ဥပရိယာကဥပရိယာရေးယူခံလာရှိတော့အဲ့ဒီလိုထုတ်ပြန်လိုက်ပြင်မယ်လို့ယဟန်ကောင်းတွေကတကယ်အရိယာသူတော်ကောင်းတွေလည်းဖြစ်တယ်တကယ် သီလသမာဓိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာသီလသမာဓိပညာနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေဥပုမပြုနိုင်ဥပုပြုနိုင်ပြည့်ဖြစ်တော့အဲတော့အောက်ကမိမှုရဏနေရာလဲဝိနိကနားပါမလဲတော့နားမလဲတော့ရှင်ပြားတို့တန်ဃာတွေသင်္ကန်းဝတ်နဲ့ရှိသမျှကာလပါလုံးဥပုပ်ပြုရမယ်ဒီလိုမိတ်နေထုတ်ပြန် အဲတော့ခုနသိခါဘုတ်တွေကျူးလွန်တဲ့ပုဂ္ဂိုလ်ရဟန်းမဟုတ်တဲ့ပုဂ္ဂိုလ်နဲ့ဥပုပ်ပြည့်အပြစ်ဖြစ်မှာဆိုတကယ်သီလသမာဓိပညာတွေရှိတဲ့ပုဂ္ဂိုလ်ကဥပုပ်မပြည့်ဘူးပေါ့ဗျာမရှိတဲ့ပုဂ္ဂိုလ်တွေကတော့မင်းမိတ်ဖီဆန်ကြောက်မှ ကြာမှဆိုတဲ့အတွက်ဥပုပ်ပြည့်တော့အဲ့လိုတွေဖြစ်ကြတယ်အဲတော့ဘာဖြစ်လဲဆိုမင်းမိတ်ကို မနာခံတဲ့ပုဂ္ဂိုလ်ကြရှေးကြရှေးခေတ်ကကြစေတလုံးပိုင်မနာခံတဲ့ပုဂ္ဂိုလ်ဖန်ဆီးပြီးတတ်ဖြတ်မျိုးတွေလောက်တော့ ဒါပေမဲ့လို့အဲ့မှာမထေမြတ်တွေမြို့ဝန်နေတဲ့မထေမြတ်တွေသီလသမားတွေပညာရှိတဲ့ပုဂ္ဂိုလ်တွေဒါကိုသူတို့ကသက်ခံရင်ဘာဖြစ်လို့လဲဆိုသူတို့ကသူတို့မှာသီလသမားတွေပညာနဲ့ပြီးဆုံးနေတော့ပြီးတော့ယဟနာပုဂ္ဂိုလ်တွေလည်းဖြစ်တော့ဘဇူဝတ္တသူတို့မှာကြောက်စိတ်မဖြစ်ဘူးတချို့ယဟနာမဖြစ်သေးမြဲသီလသမားတွေပညာနဲ့ပြီးဆုံးနေတဲ့ခါကျတော့တတ္တိကောင်းတယ်ပြောအောင်ပေါ့နော်อืม ဒါကြောင့်မို့တတ္တိကောင်းတာသီလအာဟုသမာဓိအာဟုပညာအာဟုနဲ့တတ္တိကောင်းတော့သိခံရတာပေါ့ဗျာအဲလိုအများကြီးတတ်မြဲဖြစ်ကုန်အဲလိုနဲ့တကယ်ရံကောင်းနေရတတ်ခံတယ်ရံမကောင်းတဲ့ပုဂ္ဂိုလ်အတုရောင်နေရတော့ပေမာဆိုတော့ဟန်ဆောင်ပန်ဆောင်ဥပုပ်ပြုတာပေါ့ဒါတွေဖြစ်ကုန်နောက်ဆုံးတော့ဘယ်လိုဖြစ်လဲဆိုတော့ဘင်းရဲ့ညီပေါ့ဗျာဘင်းကြီးဘင်းညီကဘာလုပ်လဲဆို ဒီချိန်တုန်းကတော့သူကလည်းဒီရဟန်းတော်များကိုထင်သေးခဲ့တာအတောကမင်းရဲ့ညီသူကလည်းမင်းအိရှင်မင်းသားပါပဲရဟန်းတော်တွေကြည်ပြီးသူက တော်တဲ့တောင်တွေကိုရှင်းတော့ကမင်းတွေကြတော့ဒီအတတ်ပညာပေါ့နော်ပို့ပြီးကျွမ်းကျော်မြားပြည့်တို့လေးပြည့်မြားပြည့်ပေါ့တော်တဲ့တောင်တွေမို့ဆိုးလိုက်တာဝါသနာရှိတယ်တော်တယ်မှာရှိသမင်းတို့တဲတို့လိုက်ပြတာမြားပြည့်လေးကျင်တာလည်းပါတယ် အဲလေ့ကျင့်ခြင်းနဲ့တနည်းအားကြတော့ဒီမြတ်တို့ဒီဒီဒီရတို့စပြီးတော့နေတဲ့သမင်တွေတဲတွေပျော်ပါနေတာတွေ့တော့သူကဘာစိတ်ကူသွားတွေ့လဲ။ဟောဒီမြတ်လောက်စနေတာတိရိစ္ဆာန်တွေတော့မြုံမြူနေကြသေးတာပဲ။ငါရဲ့နောင်တော်မင်းကြီးကနေပြီးတော့စားကောင်းတော့ဖွဲ့တွေကျွေးထားတဲ့ဒီရန်တော်တွေကတော့ဘယ်လောက်ပျော်မြူနေကြမှမသိဘူးသူကအဲ့လိုပုရုဇဉ်တွေတွေးတာပါ အဲ့လိုမျိုးဖြစ်တာအဲ့ဒါနဲ့မင်းသူနေပြီးတော့ပြန်ရောက်ပေါ့သူ့နောင်တော်ကြီးသွားပြောအဲ့မှာမင်းကြီးကစိတ်မသက်မသာဖြစ်တော့ဟောဒီလောက်တောင်ရှိတယ်မင်းသာသိစေရမယ်ဆိုပြီးတော့ကဲဒီတော့မင်းအဲ့ဒီလိုဆိုရင်နန်းစီစဉ်ခုနှစ်ရက်ခံစားစီခုနှစ်ရက်ပြရနေမင်းတတ်မယ်ပြောလိုက်တော့အဲ့လိုသိမယ်လို့သိသွားတဲ့ခါကျတော့ဒီနန်းစီစဉ်သူဘလောက်ပဲ ကောင်းတာတွေကြွေးတာကြွေးတာသူ့မှာဘယ်လို့မှမပြောနိုင်ခုနေပြီးတဲ့ခါမှာဒီဒီလိုမှတော့ကမင်းကသူ့ညီငယ်သွားဘယ်နဲ့တော့မင်းနန်းစည်းစိမ်ခံစားတာပြောရလားအာဘယ်ပြောနိုင်မှလဲနောင်တော့ခုနေပြီးတတ်ခါမယ်ကိစ္စအဲ့ကြမှာဟိုတရားလေးနဲ့ရှင်းပြောတယ်အေးငါကိုယ်ွယ်တဲ့ရဟန်းတော်များဟာတိလသမားတွေနဲ့ပညာနဲ့ပြည့်စုံနေတယ်ပြီးတော့တရားတွေလည်းမပြတ်ရှုမှတ်နေကြတယ် တရှုတရှိုက်တွင်မှာတော့သိမယ်လို့သိအောင်ကြင်ကြအထုံနေကြတယ်ကြင်ကြအထုံနေတော့ဒီသိခြင်းတရားတွေကိုမြင်နေတဲ့အတွက်သူတို့ကဘယ်ပြောင်းနိုင်မှာတော့ဘယ်လောက်ပဲစားတော့ဖို့ရတယ်စားနေပြီသူတို့ကောင်းတရားတွေကြင်ကြအထုံတဲ့အတွက်အိုနာတိဘိရဲ့အပြစ်တွေကိုမြင်တဲ့အတွက်တကယ်ကြင်ကြနေတဲ့အတွက်သူတို့ကမပြောပိုက်ပါဘူးအဲ့မှာတတိတောင်ကရပြီသင်္ကန်းဝတ်လာတာ သင်္ကန်းဝယ်လာတော့ဒီမင်းသားလည်းတကယ်သီလသမာဓိနဲ့ပြည့်စုံတာကိုသီလသမာဓိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကယဟန်အတုတွေနဲ့ယဟန်မဟုတ်တဲ့ပုဂ္ဂိုလ်နဲ့ယဟန်ဘုန်းကြီးတို့ဥပုံမပြုတ်နိုင်ဘူးဥပုံမပြုတ်နိုင်တော့ရှစ်ရှစ်ကတကယ်သူတော်ကောင်းတွေနဲ့တတ်ခံတာသူလည်းတတ်ခံဖို့ကြံတယ်ဒါပေမဲ့ပြဿနာဘာဖြစ်သွားလဲဆိုဒီတတ်တဲ့မင်းမှုတန်းတွေကမင်းသားဆိုရင်မင်းကြီးမင်းသားဆိုရင်လက်နဲ့နဲ့မတတ် အတရဘူးဆိုတော့ဥပဒေရရှိဒီတော့ယာရှိတွေဘာလို့မှမသိဘူးဗျာငါကဥပဒေရလေးသံဃာတွေတတ်တဲ့ပုံကိုယ်တွေအဲအဲ့ကြမှာမင်းကိုသွားတော်ဦးတင်တော့အဲ့ကြမှာမင်းကြီးဒုက္ခရောက်တာသူခိုင်းတာအတန်ကညင်ညိုရေးအတွက်ဥပုပ်ပြုတ်ခိုင်းတာဟိုဟာသူ့မိတ်မနာခံတဲ့ပုံကုံတတ်ရတာဖြစ်တော့အများကြီးအဲ့လိုဖြစ်တာသူမခိုင်းမနဲ့မင်းမူတာနေသူကသူတို့ဟာနေသူအထင်နဲ့ ဟုတ်လားတမီးရဖြစ်ကုန်တော့အဲ့ဒီတမှုကတန်ဃာတွေတမှုကဘယင်မှာအပြစ်ရှိသလားဟုတ်လားမိမှုရာမှာအပြစ်ရှိလားအဲ့တော့သူကလိုက်မေးတော့အနိနာမှာလည်းရန်ကောင်းနေတာမရှိဘူးလေမရှိတော့ဘူးမှသူကျဉ်းနှလောက်မဖြေနိုင်ဘူးပေါ့ဗျာအဲ့တော့ဘုန်းကြီးတို့ဒါနာပြုတဲ့ကိစ္စဒါနာပြုတဲ့ကိစ္စမှာဒီခုဓမ္မသင်္ဍာနဲ့တက်တဲ့ကိစ္စတွေ ဘုန်းကြီးတို့ဝီနည်းကံတွေကိုလည်းတချို့တရားဓမ္မတွေဟာနားလည်အောင်လေ့လာတိုင်းကောင်းတယ်။အဲဆိုရင်ကိုယ်ကသာနာပြုတဲ့အခါမှာအထောက်ကူပေးလို့ရတယ်။သာနာပြုတဲ့အခါပို့ပြီးတော့တိုးတက်အောင်ပါသာနာပြုတယ်လို့ပြောပြီးတော့အင်းဒီသာနာပြုတဲ့အခါထောက်ကူမပြုဘဲနဲ့အနောက်ရှက်ပေးတဲ့သဘောမျိုးတွေ။ဒါကြောင့်သာနာပြုတဲ့မြည်ခံတာပဲရှိတော့သာနာကိုနှစ်သာရချာချာမလေးလာ မလေးလာတဲ့ခါကျခုနသီရိဓမ္မတော့ကမင်းကြီးရဲ့မင်းမူတံဒီလိုဖြစ်တော့မင်းဖြစ်ဖြစ်မင်းမူတံဖြစ်ဖြစ်အာနာပြုမယ်ဆိုရင်တော့တခြားဘာသာတရားလေးလာတဲ့နော်လေးလာမှပဲစနစ်တရားလောက်နိုင်ခုကတော်တော်များများကဘာသာတရားအသုံးချရုံတော့ပဲလောက်တော့တကယ်မလေးလာမလေးလာတဲ့အခါကျဘာဖြစ်လဲသူတို့အသုံးချခြင်းတဲ့ကာမပဲဒီဘုန်းကြီးတွေသုံးချခံသုံးချခံပြီးအခုဆိုရင်ဘုန်းကြီးတို့ သာနာလောကမှာကိုမထေရကြီးတွေတော်တော်များများနာမည်ပြတ်တဲ့အခြေအနေမျိုးတွေဖြစ်ကုန်မထေရကြီးတော့မထေငယ်ရောပေါ့ကုန်ရှုပ်အသုံးချကံဖြစ်ကုန်ဘာဖြစ်လို့လဲဆိုဒီဘာသာရေးကောင်းဒီဒီနိုင်ငံကောင်းဆောင်တွေနိုင်ငံဥဆောင်ပုဂ္ဂိုလ်တွေကဘာသာရေးနားမလဲနားမလဲတဲ့ကသူတို့အသုံးချဖို့လောက်ပဲသူကအသုံးကျတော့စနစ်တကျမလေးလားဒါမျိုးတွေဖြစ်တာအဲတော့ကိုယ်ကသာနာပြုကျင်နေဆိုရင် ဝိနည်းပိုင်းပဲဖြစ်ဖြစ်ပိဓမာပိုင်းပဲဖြစ်သောတာမေသိချလေးလာပါလေးလာပြီးမှသာနာအတွက်အလုပ်လုပ်ကြရင်ပို့ပြီးတော့အကျိုးများမယ်ပေါ့ဗျာအဲ့တော့ဒီဘယင်ကသူကိုယ်တိုင်လည်းဘာသာကိုချစ်ချင်းမြင်းမြတ်မသိခဲ့ဘူးကြီးညိုတာပဲရှိတော့အဲ့တော့အကျိုးကလည်းခုနမေးခွန်းနဲ့မေးတာပေါ့နိမင်းမူသူမခိုင်းမနဲ့မင်းမူတာနေသူကသူမှားပြီးတန်ခါတွေတတ်တဲ့ကိစ္စမှာဘယင်မှာပြည့်စည်လားသုံးဖို့မင်းမူတာမှာပြည့်ရှိသလား အာတချို့ကလည်းဘင်းကခိုင်းတာမဟုတ်တဲ့အတွက်ဘင်းမှာပြင်းမရှိဘူးဘာမှထောက်ထားတာမပြောနိုင်ဘူးဗျာတာမချံကပဲဖြေကြတာဆိုတချို့ကလည်းဟောဘင်းကခိုင်းတဲ့အတွက်ဘင်းဘူရန်တွေကလောက်ရတာဘင်းမှာလည်းပြည့်ရှိတယ်မျိုးမျိုးပုံပုံပြောတာပြဿနာမပြေဘူးပေါ့ဗျာဒီဘင်းကလည်းကြားလေကြားလေစိတ်မချမ်းသာဖြစ်တယ်နောက်ဆုံးမှတချို့တန်ဃာတွေကညွန်တာပေါ့ဒီပြဿနာပြေလျောင်ဖြေရှင်းတာတော့အဲဒီမှာတချို့ရန်တာ အရှင်မြတ်တွေကလည်းမြို့မှာမနေတော့ဘူးပေါ့ဗျာရဟန်းကောင်းတွေမရှိတဲ့တောတဲ့တောင်ထဲမှာသတင်းသုံးတာတောတဲ့တောင်ထဲမှာသတင်းသုံးတဲ့အထက်မှာခုနကရဟနာရှင်မြတ်ကြီးကမိုးရင်မြူပေးလိုက်တဲ့ခုနကလူလင်လေးလူလင်သောတာပန်ဖြစ်သောတာပန်ဖြစ်နေပြီတရားတွေသင်ပြီးပညာတွေပြီးဝပညာတွေပြီးဝပြီးနောက်ပိုင်းတရားတွေအားထုတ်တော့လူကလည်းပရိသမီတာ၄ပါးပင်၆ပါးနဲ့တကွာရဟနာဖြစ်တဲ့ရှင်မမောဂလိပုတ္တ တိတ်တမထေတိတ်တယဟန္တာပေါ့နော်အဖေရဲ့နာမည်ရှင်းလုံးကကြတော့အမေဖေရဲ့နာမည်ထည့်လိုက်တာ မောက်ကလေးပုတ်တာမောက်ကလေးပုံနာရဲ့တာမောက်ကလေးဒကာကြီးရဲ့တာပေါ့သူ့နာမည်တိတ်တအဲကြောင့်မဟာမောက်ကလေးပုတ်တာတိတ်တမထေအဲ့ဒီမထေမြတ်ကြီးယဟန္တာရှင်မြတ်ကြီးရှိတယ်အဲ့ဒီယဟန္တာရှင်မြတ်ကြီးမင်းပြီးတော့မေးရင်တော့ရှင်မင်းကြီးရဲ့ ပြဿနာပြေလိမ့်ပါလိမ့်မယ်ဆိုချိုရန်ကောင်းเนี่ยညွန်တော့အဲ့ဒီရှင်မြတ်ရနန်းတော်ထဲမှာပင်မှာရောင်ပင်တယ်ပေါ့ဗျာနန်းတော်ထဲမှာမှဒီရှင်မြတ်ရဘာစလောက်လိုက်လဲဒီတကာကြီးကိုဒီဘယင်မင်းမြတ်ကြီးကိုဘုန်းကြီးတို့ဗုဒ္ဓဘာသာတရားကိုခုနှစ်ခုနှစ်ရက်တိုင်တိုင်ဘာသာတရားတွေသင်ပေးတယ်အမှားမှဆုံးဖြတ်တော့နော်ပြီးမှ သင်ပေးပြီးတော့မှသူ့ရဲ့အဆုံးဖြတ်ကိုဘယ်လိုပေးလိုက်လဲဆိုတနည်းအားဘုန်းကြီးတို့မှတ်စုပေးတဲ့စေနာမံဘေကွေကမ္မဝရမိဒီပါဠိလေးကိုကားပြီးဖြေတော့မင်းကြီးမှာတတ်စီလို့တဲ့စေတနာမပါတဲ့အတွက်စေတနာမပါရင်ကမ္မမြောက်ဘူးပေါ့ဗျာကမ္မမြောက်ဘူးဒီတော့ရဟန်းတော်ကတတ်မိတတ်တာကမ္မမြောက်တဲ့အတွက်စေတနာမရှိပဲတဲ့အတွက် ကံမမြောက်ကံမမြောက်အကျိုးမပေးဘူးဆိုတာဒါပဲဆုံးဖြတ်ပေးသွားတယ်အဲ့ဒါလေးနဲ့မှတ်သားထားဖို့လိုတော့အဲတော့စေတနာ ပါမတတ်လို့တဲ့စေတနာပါမကံမြောက်တယ်ကိုယ်ကတတ်လို့တဲ့စေတနာနဲ့သူ့လောက်တာမို့ဒီကတော့တန်ခါညီညွတ်ရေးစေတနာ စေတနာတော့စေတနာနော်စေတနာကဒီတတ်လို့တဲ့စေနာမဟုတ်ဘူးတတ်လို့တဲ့စေတနာကိုယ်ကရဟန္တာတွေကတတ်လိုက်တာကိုတတ်လိုက်တာမင်းချင်းတွေဒီ မူရန်ရာနဲ့တတ်လိုက်တာတတ်လို့တဲ့စေတနာမပါတဲ့အတွက်ကမ္မပရိသန်นี่ကမ္မမြောက်ဘူးဆိုတာပရိသန်นี่ကျိုးမပေးဘူးလို့ပြောတာကံမြောက်မှာပရိသန်นี่ကျိုးကပေးတယ်ဒါလေးလည်းမှတ်ထားပါနော်အဲဒီလိုနည်းနဲ့ဖြေသွားတယ်ပေါ့ဘုန်းကြီးတို့နှစ်နေရာတွေ့တယ်ပေါ့ဗျာဒါနဲ့ပတ်သက်ဘာတွေ့လဲဆိုတော့စကုပါလာမထေစကုပါလာမထေဒါလည်းအကုန်လုံးကြားဦးမှာပါ သကုဘာလမထေရအကြောင်းပေါ့သကုဘာလမထေရဘာလဲဆိုဘုန်းကြီးတို့သူကမျက်စိကွယ်သွားတယ်ပေါ့ဗျာရှင်မြတ်ကြီးကသူရဲ့အတိတ်ကံကဝိညာဉ်အတိတ်ကံကအတိတ်ကပြုလုပ်ခဲ့တဲ့ကံကြောင့်ဆေးဆရာဘွားတို့ကမြို့သမီးတူကိုမျက်စိကောင်းအောင်လုပ်ခဲ့တဲ့ကံကြောင့်ပေါ့အော်သူကမျက်စိလည်းကွယ်ရဟန္တာလည်းဖြစ်ပေါ့ ဒီလိုနဲ့ဘုရားဒီလာပြီးဘုရားခုတယ်ပေါ့ဘုရားဘုရောစေတုံကြောင်းတော်ထဲမှာကြောင်းတိုက်လေးတွေရှိတော့သူတည်တည်နေရာချပြီးချပြီးတော့ရှင်မြတ်ကြီးကပုံမှန်ညပိုင်းဆိုရင်မနေ့ပိုင်းရှင်မြတ်တွေကများသောရဟန္တာရှင်မြတ်တွေကပြင်းတယ်ခဏတစ်ဖြုတ်ပေါ့ခဏတစ်ဖြုတ်ပဲအနာယူတော့ဇန္နာတွေကတရားနဲ့နေကြတာများလဲတရားစင်ညာနှလုံးသွင်းတာများတယ် အဲ့ဒီစဉ္ညာနှလုံးသွင်းတဲ့အခါကျရှင်မြတ်ကြီးကထိုင်ရှုမှတ်တာတစ်မျိုးစဉ္ညာရှောင်းရှုမှတ်တာတစ်မျိုးအဲ့တော့ဖြစ်ပုံကခုလိုပေါ့ဒီမှာလည်းခုမိုးရွာနေညောင်ပိုင်းမှာမိုးရွာတယ်သူနိုးအိယာနိုးတဲ့ချိန်မနဲ့စောစောအိယာထားတယ်ထားတဲ့ချိန်ကအိယာနိုးတဲ့ချိန်မိုးကလင်းနေမိုးလင်းတော့ညောင်ပိုင်းရွာတဲ့အခါကျရေလည်းခြောက်သွားတဲ့သဘောရှိပါအဲ့ဒီမှာကြောင်းနေရနေပြီးတော့ပြင်မဲ့ထွက်ပြီးစဉ္ညာရှောင်းမှတ်တော့ မိုးကရွာပြီးစားဆိုတော့ဒီစဉ္ညာသွားလမ်းတစ်လျှောက်လုံးမှာရှောက်တယ်လားဟိုဘက်ချိုးချောက်ဒီဘက်ချိုးချောက်မျက်စိကမမြင်ဘူးလေမျက်စိမမြင်တော့သူ့ကြောင်းရှိမှပဲဒီလိုခောက်တော့ခောက်ပြန်ရှောက်တာလမ်းလေးကမြေမိုးရွာထားတဲ့အချိန်ကြောင့်လမ်းလေးကပြပြစဉ္ညာလမ်းထင်ရှားနေတာအဲ့လိုနဲ့ဘုရားလက်ထက်ကကြတော့ဘာတွေ့ရလဲဆိုတော့ဒီလိုတည်င်းကျွတ်တို့ဘာလို့ကြာဒီရဟန္တာရှင်မြတ်ကြီးကဘုရားစီလာခုသလို ။ဂျန်တဲ့တန်ဃာတော်ရှင်များတရားလည်းဂျန်ဖះကိုလာဖို့လေ။ဘုရင်ရဲ့ကြောင်းစင်တွေလှည့်လှည့်ကြည်ပြီးတော့အထင်များတဲ့ကြောတာရှိတယ်။မနဲ့လင်းလာတဲ့ခါကျတော့အာဂန္ဓုကရဟန်းတော်တွေကဒီကြောင်းတွေကိုလှည့်ပတ်ကြည်နေတဲ့ဒီသကုပလသတင်းသုံးတဲ့သကုပလမထေသတင်းသုံးတဲ့ကြောင်းရှိရောက်။ကြောင်းရှိရောက်တော့ခောက်တော့ခောက်ပြန်ဖြောက်ထားရှောက်ထားတဲ့ဈဉ္ညာလမ်းလည်းတွေ့။အဲ့ဒီဈဉ္ညာလမ်းပေါ်မှာကဘုန်းကြီးတို့ဘိုးရွာတဲ့ မိုးမရွာမိပြီမိုးရွာပြီဒီခါတည်းအကောင်မလောင်နေထွက်တယ်လေကောင်းမလောင်နေထွက်ကောင်းမလောင်နေထွက်တဲ့ခါကျ तू ကအဲ့ဒါတွေမမြင်ရဘူးလေအင်းတော့ तू စဉ္ညာအလျှောက်မှာအများကြီးသိနေတော့ဟိုမှာပွဲစိတ်တွေတို့ကြံတဲ့အကောင်မလောင်နေလို့ तू မြင်မှမမြင်တော့ဒီစဉ္ညာလျှောက်စဉ္ညာလျှောက်တော့အများကြီးသိတာတွေ့တွေ့တဲ့ခါကျဟာဒါပစုစဉ္ညာလျှောက်တာအနိနာကိုင်းနေပါဒါစကုဘလာမထေရစဉ္ညာလျှောက်တယ် အေးအဲ့ဒီတော့ဒီပုဂ္ဂိုလ်ကရမ်းဖြစ်နေပြီဘယ်နဲ့ဒီတတ္တဝါလေးတွေသိကြည်ပြည့်ရှိအောင်လုပ်ရတယ်လေဟိုကဲရရှုံချပြစ်တင်ပြီးတော့မြတ်စွာဘုရားထံသွားလျှောက်ကြတော့ဗောလေအဲ့တော့မြတ်စွာဘုရားကဒီမြတ်စွာဘုရားတော့ဒီရှင်မြတ်ရဟန္တာဖြစ်မှန်သိတာဟုတ်ဒီအာဂန္တုကရဟန်းတော်တွေကြတော့ဒီရှင်မြတ်ရဟန္တာဖြစ်မှမသိဘူး မသိတဲ့ခါကျတော့ခြေသားရန်တို့သင်တို့တွေဒီစကုပါလာမထေရကနေပဲဒီတတ္တဝါလေးတွေနင်းသက်နေတော့မြင်သလားဆိုသူတို့မမြင်ပါဗျအေးသင်တို့မမြင်ငါရဲ့ခြေသားသူကလည်းမမြင်ရဘူးမမြင်လို့ဒါလည်းနင်းသက်မိတာနင်းတဲ့ခါမှာလည်းသူ့မှာတတ်လို့တဲ့စိတ်မရှိဘူးတတ်လို့တဲ့စိတ်မရှိတဲ့အတွက်အပြစ်မရှိဘူးဒါမိန်တော့ယဟန္တာတို့မြည်သည် လူဘာပေါ်မှာတပ်ဖြတ်လို့တဲ့စိတ်မရှိဘူးဒါကြောင့်အပြစ်မရှိဘူးဒါကိုစိတ်စေနာနဲ့ပဲအိမ်မှာဆုံးဖြတ်တော့တော့စိတ်စေနာတတ်လို့တဲ့စိတ်စေနာမရှိရင်ဒါအပြစ်မရှိဘူးဒါကြောင့်ဘုန်းကြီးတို့ဒီမှာတတ်လို့တဲ့စိတ်ကလည်းရှိရမယ်သိလည်းသိရမယ်ပေါ့ဗျာဘာနာတိပါဒကံထိုက်တဲ့အင်္ဂါရထဲမှာဒါလေးပဲသတိထားဖို့လိုတော့ပေါ့နော် ပါဏာတိပါဒအင်္ဂါ၅ပါးတဲ့ဒါလေးပြန်ပြောပြဟုတ်ပါဏာတိပါဒအင်္ဂါ၅ပါးကဘာလဲဆိုတတ်လို့ဟုတ်လားတတ္တဝါလည်းဖြစ်ရမယ်တတ္တဝါမှလည်းသိရမယ်ဟုတ်အင်္ဂါ၅ပါးနံပါတ်1ဒီမှာပါလေတတ္တဝါလည်းဖြစ်ရမယ်ပြီးတော့တတ္တဝါမှလည်းသိရမယ်တတ်လို့တဲ့စေနာလည်းရှိရမယ်ပြီးတော့တပ်ဖြောင်းမှုလုံးလာတစ်ခုလည်းပြုရမယ် ပြီးတော့သိလဲသိရအဲ့ဒီအင်္ဂါတွေမြောက်အဲ့ဒီအင်္ဂါတွေဖြစ်မှာအဓိကတော့ဒီခုနဝိတုကြောင့်နေကြည်နေတတ်လို့တဲ့စိတ် စိတ်စေတနာရေးကြည်တာပေါ့တတ်လို့တဲ့စိတ်စေနာပါမှာကံမြောက်တဲ့စိတ်စေနာပါကံမမြောက်ဘူးလို့ဒီလိုဖြေသွားတယ်ပေါ့ခုနဝိတုကြောင့်တစ်ခုကြည်ဓမ္မပါလေသံဃာနာတင်သမိုင်းကြောင့်ကြည်ရင်တိရိဓမ္မတော့ကမင်းကြီးကို ရှင်မမောဂလိပုဒ္ဒ ဒိဋ္ဌမထေမြတ်ကလို့ဖြေတာအခုစကုပါလမထေအကြောင်းကိုကြည့်တဲ့အခါကျလဲတတ်လို့တဲ့စိတ်ကအဓိကဘုန်းကြီးတို့ခရီးသွားတယ်လမ်းမှာခါတလေဒုတ်ချောင်းလေးချိန်ပြီးတက်နေမိလိုက်တယ်အကောင်မလောင်လေးဖြစ်နေတယ်ဒီကောင်မလောင်လေးကတောင်မှကျိုးသွားတယ်ခြေတော်ကျိုးသွားတယ်အဲ့ဒီကြောင့်မှကိုယ်ကကျိုးမှအကောင်မှန်းသိအဲ့လိုရုပ်တရက်နင်းမိတာမျိုးအကောင်မှန်းမသိလို့နင်းမိတာမျိုးဒုတ်ထင်ပြီးတော့ ကဲထင်ပြီးနေမိလိုက်တာမျိုးဒါတို့အစီလေးနဲ့နေမိတာမျိုးကဒါအပြစ်မရှိဘူးအပြစ်ရှိတာဘာလဲဆိုဘုန်းကြီးတို့ဗမာအဲ့ဒီလိုနေမိလို့ဒီအကောင်လေးကတောင်းပန်ကြိုးသွားခြေတော်ကြိုးသွားဟာဝတ်လိုက်မယ်ဝတ်လိုက်မယ်အဲ့ကြမှာအသေးနင်းသားလိုက်အဲ့ကြမှာတကယ်တတ်တာအစောကအပြစ်မရှိဘူးအဲ့လိုတွေကျန်ကျန်ဗမာလျှောက်တွေးတဲ့ပုဂ္ဂိုလ်ကရှိသေးတယ်နော်စောကကိုမမသိတော့နေမိတော့နေမိတော့မှတောင်းပန်ကြိုးသွားမယ်ခြေတော်ကြိုးသွားမယ် အဲ့ဒီခါကျတော့ဝတ်လိုက်မယ်ထင်ပြီးတော့အဲ့ကြမှာအသိနင်းသက်လိုက်အဲ့ဒါတကယ်တတ်လို့တဲ့စိတ်နဲ့တတ်တာအဲ့ကြမှာအပြစ်ရှိတယ်နော်စိတ်စိန်နာပါရကကြတော့ကံမြောက်သွားတော့ကံမြောက်လို့ပြစ်ရှိတယ်အဲ့တော့ဒီမှာပြောချင်တာကဘာလဲအဲ့ဒီလိုစေရနာနဲ့ကံပေါ့နော်อืมအတူတူဆိုပေမဲ့လို့အဲ့တော့ဒီလိုကွဲပြားမှုတွေရှိတယ်ပေါ့ကွဲပြားမှုကဘာလဲဆို စေတနာနဲ့ကံနှမျိုးတဲ့ကိုပြောတာနော် စေတနာနဲ့စေတနာနဲ့ကံတွေကဘယ်လိုအရင်ဖြစ်လဲစေတနာအရင်ဖြစ်တယ်စေတနာဖြစ်မှဒီကံကကျူးလွန်တာကျူးလွန်လိုက်မှကံရောက်တာအဲတော့စေတနာအကြောင်းတရားကံကအကျိုးတရားဒီလိုမှတ်တာဒါပေမဲ့အကုန်လုံးခြုံပြောရင်ကံကလည်းအကျိုးတရားပဲနော်ဒီကံကြောင့်မို့ဒီပရိသေဒီကုသကံတွေအာကုသကံတွေလောက်ခဲ့လို့ဘုန်းကြီးတို့ကပရိသန်နေနေရတာနတ်ဘဝ ဖြစ်ရတာတိရိစ္ဆာန်ဘဝဖြစ်ရတာဘယ်ဘဝဖြစ်ရတာနော်ကံကလည်းအကြောင်းတရားပဲနော်အခုဘုန်းကြီးပြောနေတာပါလေစေတနာနဲ့ကံနှမျိုးတွေကိုခွဲပြောနေတာနော်စေနာနဲ့ကံဆိုရင်စေတနာကအကြောင်းတရားကံကအကျိုးတရားနော်အဲ့ဒါလေးမှတ်ထားနော်ဗြဟ္မာကခုနပြောခဲ့တာဒါပဲစေနာနဲ့ကံအတူတူဆိုလဲသဘောတရားမနည်းနည်းကွာခြားတယ်စေနာပြတိုင်းကံမပြောင်းမမြောက်ဘူးစေနာဖြစ် တော့ဖြစ်၏သို့တော့ကံကံဒီမြောက်ခြင်းဒီအခါမှာမြောက်၏ကံမမြောက်ရင်ကြီးကျယ်သောပရိသန်တွေအကျိုးမပေးနိုင်ဆိုတော့ဒီစိတ်စေတနာဟာကံမြောက်အောင်စိတ်စေတနာပါနဲ့တတ်လိုက်မှာတတ်လို့လည်းစိတ်စေတနာပါမှာစိတ်စေတနာပါပြီးတဲ့တတ်လည်းတတ်မှာခုနပါဏာတိပါဒကံအင်္ဂါ၅ပါးကြည်လိုက်မှာ တတ္တဝါလည်းဖြစ်မယ်တတ္တဝါမှလည်းသိရမယ်တတ်လို့လည်းစိတ်စိတ်နာလည်းရှိရမယ်တတ်လည်းတတ်မယ်သိလည်းသိရမယ်အဲ့ဒီအင်္ဂါ၅ချက်နဲ့ပြည့်စုံမှကံမြောက်တာဟုတ်ဒါတလေဟုတ်လားစေရနာချိုးတက်နေမယ်ဟုတ်လားသူတတ်လိုက်တဲ့ကံမသိဘူးမဖြစ်ဘူးဆိုကံအဲ့ဒီအင်္ဂါ၅ချက်နဲ့မပြည့်တဲ့အတွက်ကံမမြောက်ဘူးဒါမျိုးပြောချင်တယ်ဟုတ်အဲ့ဒီခုနဒီမှာအဲ့ဒီအကြောင်းကိုနားလေသဘောပေါက်ရင်တတရားအင်္ဂါနာတင်ပွဲဒါခုနဘုန်းကြီးပြောခဲ့ပြီ ခုသကုပါလမထေသကုပါလမထေဘုဒ္ဓဆိုဓမ္မဗုဒ္ဓအထကရာနော်ဒါတော့မြန်မာပြန်နေရှိပါတယ်ခုနပိုင်းလေးကွက်ကြည့်ရတယ်ခုနပိုင်းလေးရဒီမှာဓမ္မဗုဒ္ဓအထကရာသာမဏေတိအထကရာပရမဥပ္ပသာမဏေစနစ်တာလေးလာခြင်းနောက်တနည်းပေါ့ပေါ့နည်းနည်းပြန်လာနော်အဲ့တော့စေနာနဲ့ကံကတူတယ်လို့ဆိုသဘောတရားအနေနဲ့ပါလဲစေနာအကြောင်းတရားကံကအကျိုးတရားဒီလိုလေးမှတ် ကံကိုအကျိုးတရားလို့ပြောရခြင်းမှာစေနာနဲ့နိုင်ရှင်ပြောရတာနော်တကယ်တမ်းကျတော့ဒီအမှန်စင်စစ်ကံကလည်းအကြောင်းတရားဖြစ်တာခုနကာမပစ္စည်းကြီးကြည်လိုက်ပေါ့ဗရမဘုရားကနန္ဒကရိယာကာမအနေနဲ့ကံဟာအကြောင်းတရားဟောနော်အဲ့တော့ဒီကံတွေကပါလေစေနာဖြစ်ပြီးမှကံပြုလုပ်ခြင်းဖြစ်တယ်အခုဘုန်းကြီးဟောတယ်ဗရမစိတ်စေနာ ဖြစ်ပြီးပြီးမှဒီဝစီကံတွေဖြစ်တာနော် ကုသိုလ်ကံမဖြစ်အကုသိုလ်ကပရမစိတ်စေနာခြင်းဖြစ်တယ်စိတ်စေနာဖြစ်ပြီးမှဒီကုသိုလ်ကအကုသိုလ်ကများပြုလုပ်တာအဲ့ကြမှာကံမြောက်တာအဲ့တော့စေရဏကံနဲ့မှာဘယ်လိုအရင်ဖြစ်စေရဏအရင်ဖြစ်တယ်ကံကနောက်မှာဖြစ်နော်ဘာပဲလုပ်လို့စေနာပံမဒီပြုလုပ်တဲ့အမှုကိစ္စကံမြောက်တယ်စေနာမပိုင်းတော့ကံမမြောက်ဘူးလို့ဒီလိုမှတ်ထားအဲ့ဒီလိုမှတ်ထားဖို့အဲဒီမှာနည်းနည်းလေးပြောစရာကြာ ဒီကံပြုလုပ်တဲ့အခါမှာပြုလုပ်မှုကတစ်ချိန်အကျိုးပေးတဲ့တစ်ချိန်နော်ဒီပစ္စည်းမျိုးဟာဒီအထမ်းမှာじゃဥပနေတပစ္စည်းနဲ့ကာမပစ္စည်းပဲရှိတာဒါကိုပြောချင်နော်အကျိုးဒီနာရကရိယာကာမကိုရည်ရွယ်တာဒါကံပြုလုပ်တဲ့ချိန်ကတစ်ချိန်အကျိုးပေးတဲ့ချိန်ကတစ်ချိန်နော်ဘာပေါင်းများစွာပြုလုပ်ခဲ့တယ်ဒီနေ့မှလာအကျိုးပေးတာမျိုးဒါကတော့ကာမပစ္စည်းပဲကျန်တဲ့နေရာမရှိဘူးဒီလိုမှတ်ထားမှာပေါ့ နောက်နောက်ရက်မှာဘုန်းကြီးလည်းဆက်ပြောင်းမယ်နော်အခု6နိုင်ထိုးပြီးပါဒီနေ့ဒီလောက်နဲ့သိမယ်ဒီနေ့ဟောပြောဆုံးဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာအထောက်နိုင်ကြသဖြင့်ဉာဏ်ပုံဉာဏ်လေးရလို့ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြေဝပြပါစေရှင်ဗျာတာဓုတာဓု